ဘာဟုလာအာမြတ်စွာဘုရားဩဝါဒပေးတဲ့တရားတွေဟောလာတယ်သုတ်ကလည်းပဲဘုံသုတ်ဟောလာတယ်လည်းပဲဘုံရလောက်ပြီးပါပြီဒီနေ့ကဟိတေတိခေါ်ကလာရင်းနေဟောမဲ့တရားဆောင်ဖို့ကြည့်လို့ရှိရင် အဲဒီဆောင်မွေးရိုက်ပြီးတော့ဝေဖို့လို့သူတို့ကကြောက်တာနဲ့ဒါရင်ဒီနေ့ကအောင်းနေတယ်ဒီတိုင်းမှပြင်မယ်လို့အဲဒီဥစ္စာတွေအမှတ်သက်ကောင်းတယ်ဒါနဲ့ဒီမှာအောင်းနေတော့ဆောင်မွေးတွေပေးထားတယ်ဒီတော့သူကသမုဒ္ဒရာတွေကြရတာဘုညာနဲ့နဲ့ပြန်ပြီးတော့ရှင်းလိုက်အောင်မှနမွေဒါလေးတွေကသမုဒ္ဒရာတော်တော်လေးတွေရေးထားတော့အတိပ္ပယ်မပေါ်ဘူး အတူနေကြလင်ပညာရှင်အထင်သေးရသည်ရာဟုလသုတ်ဆောင်မှုကရာဟုလသုတ်မှာအတူနေကြတော့ပညာရှိဖြစ်တဲ့ဥပိ္ပဇေဆရာများမထီမဲ့မြင်မယုံမသေးများပြုမိသလားဆိုရက်မေကွန်မေတော့ရာဟုလာက အတူနေကြတော့လည်းပဲမတည်မဲနေပြည့်ခြင်းမရှိပါဘူးမျိုးမသေးပြည့်ခြင်းမရှိပါဘူးအများအားယူသေးနေပါတယ်လို့ပြောထားပါတယ်အဲ့ဒါအမှန်တော့မှားလို့သားတော့ဩဝါဒပါပဲအဲ့ဒါကိုလည်းအတူနေကြလင်ပညာရှင်အထင်သေးရသည်ပညာရှိတောင်မှအထင်သေးရတယ်ဆရာတောင်မှအထင်သေးရတယ်အတူနေကြလို့ရှိရင်ဘာမှပုဂ္ဂိုလ်ချင်းချင်းလူတကာပေါင်းတဲ့နေလို့ရှိရင်တော့ပြောစရာမလိုဘူးဒုဥနဲ့ဒုဟာ အစမသိခင်တော့တူတူယူသေးတယ်သုသာသာနဲ့တယောက်တယောက်ယူသေးသေးပဲနောက်ကြလို့ရှိရင်တည်းမဟုတ်လောက်ဘူးကတယောက်ကြောင့်တယောက်ပြီးသွားလို့ရှိရင်မယုံမသေးဖြစ်လာရတယ်အရေးကြီးတာကတော့အဲဒီလိုအများအားဖြင့်တရားတဲ့ဆရာနဲ့တပည့်လူနေပုဂ္ဂိုလ်ချင်းချင်းအဲဒီပုဂ္ဂိုလ်ချင်းချင်းဟာ တွေးစားကတဦးနဲ့တဦးနဲ့ယူသေးလေးစားမှုရှိသလိုပဲအများအားယူသေးသွားဖို့ရပါပဲသာမဏေရေးကြီးပါတယ်။ရာဟုလာကိုတိုက်ရိုက်ဟောပေမဲ့လို့ရာဟုလာတပါးလည်းကျင့်ဖို့မဟုတ်ဘူး။သာသနာတော်မှာမြတ်စွာဘုရားဤဆုံးမဩဝါဒလိုက်နာပြီးနေတဲ့ပုဂ္ဂိုလ်တွေအကုန်လုံးကျင့်ဖို့ရအမှန်ကောင်းတဲ့ဩဝါဒပါပဲသာ။အတူနေကြလင်ပညာရှင်အထင်သေးတာသည်ဒူနေကြလဲမူမကွဲအမြဲယူလေလေအတူနေကြပဲမဲ့လို့ ပထမစတုန်းကလိုပဲမူမပြောင်းမနဲ့အများအားယူသေးပါစေယူသေးနိုင်ပါစေယူသေးနေပါလေလို့ဆိုလိုပါတယ်တူတူတူပဲသွားရမှာတရားရတော်ပုံမှုနေကာမဂုဏ်ပဲခွာတော့ထွက်လာသင့်မှာဆင်းရဲဆုံးပါစေကာမဂုဏ်ပဲစွန့်ပြီးတော့တော့ထွက်လာတာပဲတဲ့ဉာဏ်ပြုလာတယ်ဆို အဲတော့ဆင်းရဲဆုံးအောင်လို့အာထုအရဟတမရတပြောအာထုလို့ဆိုလိုပါတယ်အဲတော့ဘယ်လိုအာထုရမလဲဆိုမိလင်မိတ်ကောင်းတော်ကြောင်းမှနေမိတ်ဆွေကောင်းများမိရမယ်ကလျာဏမိတ်တာတွေဒီနေ့ဟိုကဟိုတုန်းကဒီနေ့ကအကျယ်ဟောပြီးသားတွေမတို့ချုပ်ပြောပြီးတော့ကလျာဏမိတ်တာမိကောင်းဆွေကောင်းတွေမေဘုံနိဗ္ဗာန်ရောက်အောင်လို့ညွှန်ကြားဟောပြောနိုင်တဲ့မိကောင်းဆွေကောင်းတွေလို့ဆိုလိုတဲ့ဒီပြမိတ်ဆွေကောင်းမဟုတ်ဘူးတင်မှာတော့ အဲမရသေးတဲ့မဖြစ်သေးတဲ့တရားတရားတွေဖြစ်လာအောင်မဖြစ်သေးတဲ့သီလတွေမပြည့်စုံသေးတဲ့သီလတွေပြည့်စုံအောင်မပြည့်စုံသေးတဲ့သမာဓိပညာတွေပြည့်စုံအောင်လို့တိုက်တော်နှိုးဆော်ပြီးအားပေးရတဲ့ပုဂ္ဂိုလ်ဟာသာကလျာဏမိတ်တာမိကောင်းဆွေကောင်းပေါ့ပြီးတော့တောကြောင်းမှနေရမယ်အဲဒီလိုစိတ်တော်ကြောင်းနေတော့အကောင်းဆုံးပါပဲဒီလိုအမှန်တရားစိတ်တဲ့ ဆိုရကြောင်မဟုတ်တော့လည်းပဲလူသူအဝင်အထွက်အသွားလာသိစိတ်နေတဲ့နေရာဆိုရင်လည်းပဲသင်လျော်တယ်လို့အခုခေတ်ကာလအားလျော်ဆိုဆိုရမှာပဲမိလေမိကောင်းတောကြောင်မှနေစားွယ်နိုင်တဲ့ဒီနေ့တိုင်းရှိစားွယ်သုံးွယ်တွေမှာလည်းအတိုင်းရှိပြီးဒီကာလသုံးဆောင်ရမယ်ဒီမှာညာများမှာတော့ခံယူတဲ့နေရာမှာရောသုံးဆောင်တဲ့သုံးဆောင်တဲ့နေရာမှာအတိုင်းရှိ ပမာဏသိပြီးတော့အလူခါရမယ်ပမာဏသိပြီးတော့စားရသုံးရမယ်ပစ္စည်းလေးရတွေ့တာပဲလေပစ္စည်းလေးပါနဲ့စပြီးတော့တွေ့တာတဲ့နာမဖြစ်ပါစေနဲ့ဒီတေတုတနာမာဂာတိဆိုပြီးတော့ဟောတာလောကတွင်ကြံ့ရင်းကင်းပါစေအဲလောကထဲမှာပြန်လာခြင်းမရှိပါစေနဲ့အရာဓမေအရာဓဘောရလို့ယဟန္တာဖြစ်ရင် နောက်ဆုံးပြိဋိဘာသာမယ်လို့ခေါ်တယ်ဒီတာပါပဲသာမန်ပုဂ္ဂိုလ်တွေလူပြီးတော့သေးတယ်လို့ပြောတယ်နိစ္စရောက်တယ်လို့ပြောတယ်ပြင်းပြင်းလေးသေးတဲ့အခါကျနိုင်ရသာမယ်လို့ပြောတယ်ပြီးတာပဲနိုင်ရရောက်မလားမရောက်မလားအဲ့ဒါတော့မသိကြဘူးဒီဟာသင်္ဃာတော်များဘုန်းကြီးများပြန်တော်မူတဲ့ဘုန်းကြီးများကြတော့ကိုဒီကြတော့ပြန်တော်မူတဲ့ဆိုပြီးသုံးတယ်လားပြီးတာပါပဲလို့ဆိုတာ အဲညာနာများဖရာများကြတော့ပြိနိဗ္ဗာန်စံနေအနာဂံလည်းပဲပြိနိဗ္ဗာန်စံတယ်လို့သုံးလေးအနာဂံပြိနိဗ္ဗာန်စံတာကတော့ကာမပြိနိဗ္ဗာန်ကာမဘုံရမလာတော့ကာမဘုံကာမဆင်းရဲတွေကိုငြိမ့်သွားတာကာမဘုံတပံပြန်မဖြစ်တော့ဘူးသူကယူပအာယူပဓမ္မဘုံတွေမှာယူပဘုံမှာဖြစ်ရင်လည်းအဲ့ဒီဘုံမှာပဲပြိနိဗ္ဗာန်စံတယ် အာယုဘဘုံမှာပြင်းရင်လည်းပဲအဲဒီအာယုဘလောကအာယုဘဘုံမှာပဲပြိဋိနိဗ္ဗာန်သံတော့တာပြန်မလာဘူး။ဒါကြောင့်အနာဂါနဲ့ပြိဋိနိဗ္ဗာန်သံတယ်လို့ကာမပြိဋိနိဗ္ဗာန်နေရာတဲ့ဒီလိုသုံးတာရှိတယ်။ရှင်စေပြိဋိနိဗ္ဗာန်ကတော့ဘုရားယဟနာတွေဘုရားရောယဟနာရောအတူတူပါပဲ။ဘုရားလည်းပဲပြိဋိနိဗ္ဗာန်သံတယ်လို့ခေါ်ရတယ်ယဟနာတွေလည်းပြိဋိနိဗ္ဗာန်သံတယ်လို့ခေါ်ရတယ်ပြိဋိနိဗ္ဗာန်သံဆိုတာဘဝအသင်မဖြစ်တာပါပဲ။ နောက်ဆုံးသုရိစိတ်ဆိုတဲ့စိတ်ဟာသိတဲ့စိတ်ပါပဲဒိဗ္ဗင်တတဝါတွေလည်းဒီသုရိစိတ်နဲ့သိရတာပဲဒီသုရိစိတ်ကလည်းသုရိသန္တာစိတ်မဟုတ်ပါဘူးရေတွေတုန်းကရလာတဲ့စိတ်တဘွာလုံးမှာအိပ်ပျော်နေတဲ့အခါကာလမျိုးမှာဖြစ်နေတဲ့ဘဝင်စိတ်မျိုးအတူတူပါပဲနောက်ဆုံးကြဒီစိတ်ကလေးနဲ့သုံးသရတာပဲဘွာတိုင်းဘွာတိုင်းသတ္တဝါတွေမှာ အစဆုံးပြိတ္တိစိတ် အလယ်ပိုင်းမှာအိပ်ပျော်နေတဲ့ကဖြစ်တဲ့ဝင်စိတ်မျိုးအဲနောက်ဆုံးမှာသုရိစိတ်တပေရဲ့စိတ်အဲဒီစိတ်သုံးမျိုးဟာအတူတူပဲတဲ့စိတ်แท้ပါပဲသူပဲထက်ကထက်ကဖြစ်နေအဲဒီသုရိစိတ်နဲ့သေသွားပြီးတဲ့နောက်သီလသမကင်းတဲ့ပုဂ္ဂိုလ်တွေကဘဝအသေးဖြစ်လို့သူတော့ပြိဋိနိဗ္ဗာန်မယ်လို့မပြောရဘူးကိလေသာလုံးဝကင်းတဲ့ယဟနာပုဂ္ဂိုလ်မြတ်စွာဘုရားမြတ်ပြစ္ဆကဗုဒ္ဓမြတ် အဲဒီမှာကိလေသာလုံးဝကင်းတော့သူရိစိတ်နဲ့သေးတယ်လို့သိစဉ်ပြတ်သွားရတာနဲ့ဘဝအသစ်စိတ်လည်းမဖြစ်လာတော့ဘူးယုံနာခန္ဓာတွေဘာမှမဖြစ်လာတော့ဒါလည်းငြိမ့်သွားအဲဒါကိုပြိဋိနိဗ္ဗာန်သံတယ်လို့ခေါ်တယ်အဲဒီလိုပြိဋိနိဗ္ဗာန်သံသွားလို့ရှိရင်လောကရဲ့ပြမရောက်ဘူးပေါ့ပြိဋိနိဗ္ဗာန်မသံသေးတဲ့ပုဂ္ဂိုလ်တွေကတော့သေပြီးရင်အဲနားပြင်းရင်လည်းနားပြလောက လောကထဲပြန်ရောက်တာပဲဗြဟ္မာဖြစ်လဲဗြဟ္မာပြည်လောကထဲပြန်ရောက်တာပဲဒီဖြစ်ရင်တော့သူပြောကြမလို့ပြန်ရောက်နေတာကတော့အဲဒီလိုပြန်မလာပြန်မလာပဲနဲ့အပြီးတိုင်းငြိမ်းသွားအောင်အထုတ်ပါလို့ဆိုလိုတယ်လောကတွင်ပြန်ငြိမ်းခြင်းပါစေလောကတွင်ပြန်ငြိမ်းခြင်းအောင်လို့ဘယ်လိုကျင့်ရမလဲဆိုကျင့်မုံနဲ့ညွှန်ကြလာတယ်ပြီးအိမ်နဲ့ဖျားဆောင်းချောက်ကားကောင်းစွာလုံပါစေဟောသီလနဲ့ ပါတိမကသံဝရသီလသီလကအိညာအိန္ဒြိယသံဝရသီလအဲဒါနှစ်ပါးလုံုံပါစေပြည့်စုံပါစေအဲဒီသီလနှစ်ပါးပြည့်စုံပြီးတော့ဘာလို့အောင်ဆိုအမှတ်တတိကိုမာရှိနေပြီတာများစေသတိကာယကတာတရားသူနေပြီတာကူလောဘဝသုဒ္ဓတာအဲကာယကတာကို၌ဖြစ်သောတတိတတိသည်အထုဖြစ်ပါစေ ကိုယ်၌အမှတ်ရတဲ့တတိဖြစ်ပါစေကာယ ानु ပါဒနာဝေဒနာတို့စိတ်တို့သဘောတို့အားလည်းမိမိကိုယ်ခန္ဓာကိုယ်ဖြစ်နေတာနာခန္ဓာတွေဖြစ်နေတာပါပဲအဲဒါတွေလည်းအမှတ်ရရင်လည်းပဲမှသက်ဆိုင်ပါတယ်အဲရုပ်ရုပ်ကိုမှားရတဲ့တတိဝေဒနာမှားရတဲ့တတိစိတ်မှားရတဲ့တတိသဘောတရားမှားရတဲ့တတိအဲဒီတတိဟာ ဖြစ်ပါစေတဲ့အဲ့ဒီသတိပြောင်းတော့အားတော့အခုတရားထုတ်နေတာတွေဒါတွေအားထုတ်နေကြတာပဲကိုမူရာတွေစိတ်တိုင်းစိတ်တိုင်းအများရမှနေရသင်ကြားတဲ့ကိုမူရာတွေကစပြီးတော့ပေါ်တိုင်းပေါ်တိုင်းကိုမူရာတွေမှနေရအဲ့တော့ကိုမှာသတိဖြစ်နေတယ်ဒီပင်ကာယေကို၌အဲကာယကတာကို၌ဖြစ်သောသတိအမှားရမှုသတိအထုဖြစ်ပါစေ ကိုယ်၌အမှားရတဲ့တတိလေးကျင့်နေပါစေလို့မြတ်စွာဘုရားဩဝါဒပေးတဲ့အတိုင်းပဲခုကိုယ်မူရတဲ့ဖြစ်တိုင်းဖြစ်တိုင်းမှဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှစိတ်တွေဖြစ်တိုင်းဖြစ်တိုင်းမှသဘောတရားတွေဖြစ်တိုင်းဖြစ်တိုင်းမှနေရတာအမှန်တန်ကောင်းတယ်လို့ပဲအကောင်းဆုံးလို့ကိုလုပ်နေရတာအမှန်ဝန်းတာပြအမှန်ကောင်းပါလေအဲဒီတော့အမှားတတိတွေဖြစ်နေလို့ရှိရင်ဝိပဿနာဉာဏ်တွေဖြစ်လာတယ်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 မေဒီရာညာညီငွေတဲ့ညာဖြစ်လာတယ်ဒါတွေမသိတဲ့ပုဂ္ဂိုလ်ကပဲညီငွေတွေမှာတော့ပြောနေတာသူကကိုယ်ဘွားနဲ့ကိုပြောနေကြတာအခုလိုတရားဟောလို့တရားနာနေပေမဲ့လို့ကိုယ်ပိုင်ညာအသိကအဲ့ဒီမြောက်သေးလို့ရှိရင်မဟာမညီငွေကြမတင်ဘူးပြောကြတွေပဲထင်နေတဲ့လူချမ်းသာတွေဖြစ်နာချမ်းသာတွေဖြစ်ဇမချမ်းသာတွေဖြစ်နေတာပြောကြတွေပဲလို့အောက်မေ့နေတယ်ဟော ဖြစ်တိုင်းဖြစ်တိုင်းကိုမှလို့ဖြစ်ပြက်ကလေးတွေတွေ့နေတော့ညီးဝဲစရာဖြစ်လာတယ်ဘာမှမထူးဘူးဖြစ်ပြီးကြောက်တာပဲသိချာစဉ်းစားကြည့်စဉ်းစားရုံနဲ့ကိုညီးဝဲစရာကောင်းပါလေလူလောကမှာလူချမ်းသာတွေဆိုတာရှိတယ်နာလောကမှာနာချမ်းသာတွေဆိုတာရှိတယ်ကာမဂုဏ်အာယုန်နေနဲ့သတ္တဝါတွေရဲ့အကြိုက်ဆိုတာဒါတွေကောင်းတဲ့ဥစ္စာတွေပါပဲ ကာမဂုဏ်အယုံတွေသုံးဆောင်ခံစားနေရတာကောင်းတာပဲဒါပေမဲ့လို့ဒေချာစဉ်းစားကြည့်လို့ရှိရင်ဒါတွေကညှိငွေ့စရာပဲစစ်ပြီးရင်ကြောက်သွားတာပဲဘာမှတည်ရနေတာမရှိဘူးကာမဂုဏ်အယုံတွေကောက်နေပါလေဆိုတာဟာอืมရေပြီးကြောက်သွားတာပဲသာတောင်းနေရလို့ရတာရှိပြီးကောင်းတာလည်းခဏပဲပြီးသွားလို့ချင်းကြာပေါ်မှာရတာရှိနေတာခဏပဲပြီးကြောက်သွားတာ ဒီရင်အာယုန်နဲ့လည်းဒီလိုပဲဖြစ်ပြီးကြောက်တော့တာပါမှမြစ်သက်စရာသားစရာမရှိဘူးလူတွေဘဝလုံးနဲ့တနေ့ကြာကုန်သွားတာပဲနာကြီးလောကမှာနတ်တဲ့နာသီစိန်နေနဲ့ပျော်မွေ့ပြီးတော့နေကြတယ်သူတို့မှာဆင်းရဲတွေပူပန်ကြတွေကမရှိကြဘူးအများအားကာမဂုဏ်အာယုန်နဲ့ပျော်မွေ့နေကြတယ်ပျော်ကြလို့ဆွဲလာမြကြီးပေါ့လေပျော်လဲပျော်ကြတာပါပဲနတ်ဒီကအနန္တလဲပျော်ကြပါတယ် အဲ့ဒါတွေလည်းပဲသူတို့တက်တန်းကုန်တဲ့အခါကုန်သွားတာပဲနောက်ဘာမှမရှိဘူးဒီဘဝသာမဟုတ်နောက်ဘဝနောက်ဘဝတွေလည်းဒီလိုပဲပြီးပြောက်ပြီးပြောက်ကုန်သွားတာလေတဲ့ဒီတော့ညီးငွေစရာပေါ့ဒီလိုစဉ်းစားလိုက်တာလည်းညီးငွေစရာကောင်းတယ်အဲတရားတော်နဲ့ဖြစ်တိုင်းဖြစ်တိုင်းနေလိုက်ရှုလို့ဖြစ်တိုင်းဖြစ်တိုင်းနေတွေ့နေတဲ့ပုဂ္ဂိုလ်မှာနိဗ္ဗိဒာညာဖြစ်တယ်တဲ့နိဗ္ဗိန်နဲ့ဒီညီးငွေဤဆိုဝိပဿနာညာတွေအကုန်လုံးချုပ်ပြီးတော့ဟောထားပါတယ် အဲ့ဒါကိုဒီကဆောင်းမှုကပေးတာနေပြည်တော်ဘူးလောဘဝနေပြည်တော်ဘူးလောညီးငွေခြင်းများသည့်ဘဝဖြစ်ပါလေလောအဲ့ဒါနေပြည်တော်များသည့်နေပြည်တော်ဆိုတော့သဘောပေါက်ခွင့်နေမလို့အောက်ကတမျိုးပြပြီးဆောင်မပေးတာကိုမှမှား၍ညာမြင်တွေ့ညီးငွေများပါစေဒါကတော့မပေါ်ကြမဖြစ်ဘူးအမှားတတိကိုမှရှိဆိုတာကိုမှမှတ်ပြီးတော့ ညာနဲ့တွေ့ရမှာညာနဲ့တွေ့တော့ညီးငွေ့ရနေသာတကွာနာတသဘောတွေတွေ့ပြီးညီးငွေ့ရအဲ့ဒီညီးငွေ့ခြင်းများပါစေအာယုံတင့်တယ်တမဲဖွဲဆောင်ပဲဖြစ်ပါလေနိမိတ်တံပရိဝေဇေဟိသူဗံရာဂုပတံဟိတံတမဲဖွဲနဲ့သတ်တဲ့တမဲစရာဖြစ်တဲ့ရှင်းနေတယ်ဆိုတဲ့အာယုံတွေကိုကြောင်းပါ ကျင့်နေတဲ့နေရာနဲ့နှလုံးမသွင်းပါနဲ့လို့ဆိုလိုပါတယ်မတင့်တယ်ဟုဆင်ញင်စုတည်မှုမြဲပါစေသာသူကမတင့်တယ်လို့ဒါမင်းမွေးညင်းစသည်ချင်းနှလုံးသွင်းရလို့ရှိရင်လူကိုယ်ထဲမှာမှနှိမ့်သက်ပြပါရစရာတင့်တယ်စားလို့မရှိဘူးအကုန်လုံးယွန်စရာကြီးတဲ့ပဲဒါကြောင့်မတင့်တယ်ဟုဆင်ញင်စုပါအဲဒီလိုရှုပြီးတော့တမာရီကြည်ကြည်မှုခင်မြဲပါစေ

ဖြစ်ပြီးပြောက်သွားလို့မမြဲဘူးလို့သိတဲ့အသိဉာဏ်လေးဘွားစီရမယ်မှတ်တိုင်းမှတ်တိုင်းအမှားရင်ပြောက်သွားရင်မှားရင်ပြောက်သွားရင်မှားရင်ပြောက်သွားရင်အဲ့ဒါလေးတွေတွေ့ရမှာမဂ္ဂဇပုဂ္ဂိုလ်ကမတွေ့သေးဘူးဓမ္မဋိညာကျင့်လာတော့အဲ့ဒါတွေတွေ့အဲ့ဒါတွေတွေ့လို့ချင်းမမြဲသီးတာဘွားစီကအဲ့ဒီမမြဲသီးတာတွေကမှတ်တိုင်းမှတ်တိုင်းထက်ထက်အသိသိဘွားအဲ့ဒါ၃ညမှန်ကင်းစီမာနာနုတိယမာနာနုတိယကို ယ်နှုတ်လိုက်ပါတဲ့နောက်သားကြတော့ပါအောင်မယ်နောက်သားကြမှာဝယ်ရမယ်မာနာကင်းကမပူရမုတ်ချငြင်းမိမာနာကင်းပါလို့ရှိရင်ပူပင်ကြည့်ပဲနဲ့ငြင်းတော့ပါလိမ့်မယ်အဲ့ဒါရဟနာဖြစ်တော့တာပဲဒါသူကသူသုတ်ပြီးပါတယ်မှာသာဟုလာသုတ်တုံလုံးကာထာလေးပြစ်ပုတ်ကြည့်တယ်ဒီမှာဆောင်းဘုတ်ကဆယ်ဘုတ်ကြည့်တယ်ကနာစင်တယ် နော်အမလာရိကရာဟုလောဝါဒသုတ်ကဆောင်မှုကတော့တစ်သုတ်လုံးတချို့ဟာတွေလည်းပဲနည်းဌာနအခြေကြီးတို့ကမုဒဝါဒကျင်ချောင်မှုရပါပဲဒါဟုလားကိုရင်လေးကခொနနေသားရွယ်ဆိုတာကိုခொနနေသားရွယ်ဆိုတော့ကလေးလေးကြည့်တာညတာမုဒဝါဒမပြောဘူးရမုဒဝါဒပြောလို့ရှိရင်ယဟအချင်းသိခါတွေပြည့်စည်တယ်မုဒဝါဒမဆောင်လျှောက်တဲ့ပုဂ္ဂိုလ်ဟာ သီလစင်ကြယ်မှုမဖြစ်နိုင်ဘူးဆိုတဲ့အဓိပ္ပာယ်မျိုးကိုယူပြီးတော့ဩဝါဒပေးတာ။လိညာအတွက်မပြတ်သူမှခွဲထဲနီးကျင်ယူခြင်းပမကျင့်ကြံဆောင်ရည်အဘိဓါစွာယဟန်ဖြစ်စဉ်လေးသီလပါ။ညစွာပြာဒီွယ်ထဲမှာရေလေးနည်းနည်းဒီွယ်ထဲမှာရေလေးအတွင်းကြံလေးနည်းနည်းထားပြီးတော့ရာဟုလာကိုပြတ်ဟောကြည့်ဒီထဲမှာရေလေးနည်းနည်းလေးပြီး အဲလိုပဲနုသာဝါဒလင်ရမှာကိုမဆက်တဲ့ပုဂ္ဂိုလ်ဟိရိဝတ္တပါမရှိတဲ့ပုဂ္ဂိုလ်ကဒီခွက်ထဲကရည်ကျွင်းလေးနည်းတယ်လို့ပါပဲတဲ့သူကြည်ကြံဖို့ရသင်အားကတော့နည်းတယ်ရန်ဖြစ်ကြောင်းရန်ဖြစ်ကြောင်းကြည်ကြံမှုကြည်ကြံလို့တဲ့သိသနာသူမှာနည်းနေပြီနုသာဝါဒမကြောက်လို့ရှင်ချင်းဒါဆိုလိုပါတယ်

လိန်ရန်အတွက်မဆက်သူမှဆက်မှရေကျွင်းဆိုရင်ဗမာနောက်ရသော်ပြအဲ့ဒီကျွင်းကြံရေလေးကိုပွန်လိုက်တာပွန်ပြီးတော့ပြိုက်တာဟောကြည့်ရဘူးလားခုနကရေကျွင်းကြံလေးနည်းနည်းကြည့်တယ်အခုမရှိတော့ဘူးပွန်လိုက်ပြီဆိုအဲ့လိုပဲတဲ့မူတာဝါဒမကြောက်တဲ့ပုဂ္ဂိုလ်တွေမှာညာဖြစ်ညာကျင့်ဝတ်တွေကတော့အဲဒီစီပြီးသားရေကျွင်းလေးပွန်လိုက်တာလို့ပဲဘာမှရှိတော့ဘူးလို့ဆိုလိုတယ်ဒါအောင်ဒီမှာလင်ရန်အတွက်မဆက်သူမှ ဆွတ်မှရေကျွင်းသွန်ခြင်းပမာကျင့်ကြံအားဖြင့်သွန်ပြမိတာယံဖြစ်စင်စစ်ဒုသပါနောက်တတိယဘုရားဒိညာအတွက်မချက်သူမှာရေခွက်ကိုမှောက်ရေချောက်ပမာနောက်ရသပြအသွန်တရုံနဲ့မကရေခွက်မှောက်ပြကိုရင်လေးကခွန်နေသားဆိုတော့နားလည်အောင်လို့မြတ်စွာဘုရားသူကရုပ်ပုံနဲ့လုပ်ပြတာတော့ဒီတိုင်းပြောလို့ရှိရင်သဘောပေါက်မှာမဟုတ်ဘူး ခုနရေခွဲတဲ့ရေချင်းနည်းနည်းလေးပြတယ်သွန်ပြတယ်မှောက်ပြတယ်ရေမရှိတော့ဘူးမှောက်လိုက်ရင်တော့ကုန်လုံးကုန်တာပေါ့သွန်လိုက်တာနည်းနည်းပါးပါးစကြနေအောင်မှာဥစ္စာမှောက်လိုက်မရှိတော့ဘူးဟုတ်လားအဲလင်ယာတော့မဆက်တဲ့ပုဂ္ဂိုလ်ကရေခွဲမှောက်လိုက်တော့ရေချောက်သွားတယ်လို့ပဲကျင့်ဖို့ကြံဖို့ရတယ်ကရဟန်းဖြစ်ရဟန်းဖြစ်ကြောင်းတရားတွေကအဲဒီလိုဖမ်းချောက်သွားတယ်ကုံသွားတယ်လို့ဆိုလိုတယ်လင်ယာတော့မဆက်သူမှရေခွဲကိုမှောက်ရေချောက်ပမာ အကျင့်ခန်း၆ပွဲပြောက်နေတာရဟန်းပြည့်စင်စေဒုနာပါလင်းနာမလင်းရန်အတွက်မချက်သူမှာရေခွဲဖြီးဖြီးဖြီးမိပမာနောက်မှောက်ပြီးတဲ့နောက်ကျတော့ဘာမှမရှိတော့ဘူးရေခွက်ကြီးတယ်ပြီးတော့ရေလုံးလုံးကိုမရှိဘူးအစအကတကလေးနည်းနည်းရှိတာအခုဘာမှမရှိဘူးအဲ့ဒါပြအဲ့ဒါအခုရေခွက်ရေလုံးလုံးမရှိတော့ဘူးတဲ့အကုန်လုံးခွက်ကြီးတယ်ပြီးတော့ဟွန်း ကြီးနေဖြစ်နေပြီအဲ့ဒါလိုပဲလင်ညာအတွက်မဆက်တဲ့ပုဂ္ဂိုလ်တွေမှာညာဖြစ်ကြောင်းကျင့်သိက္ခာနဲ့စပြီးတော့အကြီးကြီးဖြစ်သွားပြီလင်ညာအတွက်မဆက်သူမှရေကွယ်ကြီးကြီးကြီးကြီးဗမာအကျင့်မမီးကြီးကြီးဖြစ်တာယဟန်ဖြစ်စင်စေဒူလာပါတဲ့တော့ဘုရားဝါဒယူရရမယ်လို့ဆိုလိုပါတယ်ဒါပါပဲနောက်ပြီးတော့ကာယကံဝစီကံမနောကံသုံးပါး စောင်းလျှောက်ပုံကိုမြတ်စွာဘုရားမှန်တဲ့ဥပမာပြတယ်မှန်ပါလို့ဘုလဲမှန်စွာကြီးဖို့ပဲပြည့်စုံမရှိကြီးဖို့အဲ့ဒါလိုပဲအပြည့်စုံမရှိဆင်ញင်ပါတဲ့မှန်ကြည့်တယ်လို့ပဲပြည့်စုံမရှိဆင်ញင်ပြီးမှန်ကြည့်တူစွာကျင့်လေပါမှန်ကြည့်တဲ့ပုဂ္ဂိုလ်အပြည့်စုံမရှိကြည့်ပြီးတော့ပြည့်စုံလည်းပဲသူကမျက်နာမှာမဲတွေပါလို့ရှိရင်မျက်နာသိပြရမှာပေါ့ဒါဒီလိုဟာကိုဆိုပါတယ် ပစ္စည်းမရှိသင်ခြင်းမိမှန်ကြည့်သူသွားခြင်းလေပါကောင်းတယ်နာကောင်းတဲ့ဩဝါဒတွေသူတို့လေးတွေနဲ့သာဝေကသုံးပါးဆင်ကြအောင်လို့သာလာသုံးပါးလုံးဆင်ခြင်ပြီးတော့စောင့်ကြရမယ်ဆိုတာကိုဟိုမှာအခြေကြီးပါပဲဘုညက်တယ်တူတူလေးတော့တာတူတူလုံးမှလည်းဆောင်မို့ဆိုတာပြည့်မပြုတ်ခင်လဲဆင်ခြင်မှာပြုတ်နေသေးလဲဆင်ခြင်မှာပြုတ်ပြီးတော့လဲဆင်ခြင်မှာ မပြုခင်လည်းပဲကိုပြုမဲ့လို့ကအကျိုးရှိမဲ့ဟာလားအကျိုးမရှိမဲ့ဟာလားကုသိုလ်လားအကုသိုလ်လားသင်မြင်ပါတယ်အကျိုးမဲ့ဖြစ်မဲ့အကုသိုလ်ဖြစ်မဲ့ဟာချင်းမလုံးနဲ့သောသောတွေကပြုနေသေးတယ်သင်မြင်မအောင်နဲ့ငါဥစ္စာဟုတ်မဟုတ်ရလားပဲနဲ့ကုသိုလ်မဟုတ်ကြလားဒီကင်းတာမဟုတ်ကြလားသင်မြင်အပြစ်မကင်းမှုဆိုရင်ဆက်မလုံးနဲ့ကြာတာလိုက်ဒီကင်းတယ်ဆိုရင်လည်းဆက်ပြီးတော့လုံမြဲလို့တော့တောင်းနေဆောင်ရင်တောင်းရပါ ပြုတ်ပြီးတဲ့ခါလဲပြန်ဆင်ញင်ပါအောင်နဲ့သုံးသပ်လိုက်ပါအောင်နဲ့ပြန်ပြီးတော့နောက်စားပြင်းကင်းတာမဟုတ်ကြလားအပြင်းမကင်းဘူးဆိုလို့ချင်းတောင်းဒီမှုမျိုးကိုမပြုတ်ပါနဲ့တဲ့တရင်သုံးဝရီပါတိထာမှာကိုမှားရင်တာဝန်ခံရမယ်တဲ့ကိုရဟန်းတော်များအာဝတေသနာကြားတယ်လို့အဲ့ဒီလိုပဲဝန်ခံပြီးတော့နောက်ဒီမှုမျိုးယူပဲနဲ့ဆောက်ရှောက်သွားပါတဲ့ဒါကြောင့်မပြုတ်ခင်လဲဆင်ញင်ပါပြုတ်နေသေးလဲဆင်ញင်ပါပြုတ်ပြီးတော့လဲဆင်ញင်ပါ သို့သူပဲမပြောခင်လဲဆင်ញင်မှာပြောနေသေးလဲဆင်ញင်မှာတော့ငါအဆက်ကလေးတွေကချပြီးတယ်။ဗရိတ်တဲ့ပုဂ္ဂိုလ်အဆက်ကလေးမချဘဲနဲ့ပုံမှန်ခါပဲ။ဒါပေမဲ့လည်းအဲ့ဒီလိုပဲသုံးသုံးခုလုံးမှမပြောခင်လဲဆင်ញင်မှာပြောနေသေးလဲဆင်ញင်မှာပြောပြီးတော့လဲဆင်ញင်မှာပြောစရာကိစ္စမှလည်းဒီတိုင်းသိကုကြံစီတာမှလည်းမကြံခင်လဲဆင်ញင်မှာတချို့ကပြုံးနေကြတာကြီးအဲ့ဒါတော့မတတ်နိုင်ဘူးပေါ့လေ။ စိတ်စိတ်ကြားနေရတဲ့သိကူးကြံနေရှိတယ်အဲဒီလိုအားကြတော့စောစောကဒီဟာဒီကုကိစ္စအတွက်ငါကြောင်းပါပဲဆိုစောစောကလည်းငါအကြံမဲ့ဥစ္စာကောင်းတဲ့ဥစ္စာမဟုတ်ဘူးလားသိကင်းရလားစဉ်းစားမကြံငင်လဲဆင်ញင်မှာကြားနေသေးလဲဆင်ញင်မှာကြံပြီးတော့လဲဆင်ញင်မှာဒါကောင်အစီကမနောက သုံးမလို့ဆိုရောပါတယ်ဆင်ញင်ပြီးအပြစ်ရှိလို့ရှိရင်ပယ်ရမှာပဲအပြစ်မရှိလို့ရှိရင်ဆက်လက်လို့ ပစ္စည်းတွေကဆိုလို့ရှိရင်နောင်မယာမျိုးလည်းမပြုမပြုပါဘူးလို့စိတ်လုံးဒုံလုံးချပြီးကြောင်ကျင်ရမယ်တဲ့ဒါပါပဲဒီကလည်းယဟန်သူများတို့သည်သင်ញင်၍သင်ញင်၍ကံသုံးပါးကိုသိကြရရှိမှာဘောရဝနသဆရာမပွင့်တော်မူမီဒီကလာကသာသနာ့ကာလကရောသာတော်မြတ်စွာဘုရားလက်ထက်စသည်ကရောအဲလိုရှိကယဟန်သူများတွေရှိရဲ့ အဲဒီရသူများတရားသူပြောခဲ့တဲ့အတိုင်းဆင်ញင်းဆင်ញင်းပြီးတော့မိမိတို့ပြုတဲ့ကံ၃ပါးကာယကံဝစီကံမနောကံကိုစင်ကြယ်စင်ကြယ်စီခဲ့ကြတယ်။နောက်ကာလနဲ့လည်းဤတို့ပဲစင်ကြယ်စီကြမည်။နောက်ကာလမှာလည်းပဲသာမနာကွယ်ပြီးတဲ့နောက်လည်းဒီစိကဘုရားအစရှိတဲ့သူတော်ကောင်းတွေရှိအောင်မှာပေါ့။နောက်အရိမတ္တရမြတ်စွာရောက်ပွင့်တဲ့အခါကျတော့မြတ်စွာဘုရားနဲ့တကွတတိသာ

မိတို့ပဲစင်ကြယ်စေကြသည်တဲ့စင်ချင်းစင်ချင်းပြီးတော့ကံသုံးပါးစင်ချင်းတို့ဖြစ်၍ကံသုံးပါးကိုစင်ချင်းကစင်ချင်းကစင်ကြယ်စေမည်ဟုရှင်းကြံအားထုတ်ရမည်ကံသုံးပါးကိုစင်ချင်းပြီးတော့စင်ကြယ်အောင်အားထုတ်စင်ကြယ်စေမယ်လို့နှလုံးသွင်းပြီးတော့အားထုတ်ပါမယ်ဒါကြပြီးသားတွေပါဒါမှမဟုတ်မှစာရွက်နဲ့ဆောင်ဖို့ပြီးတော့စာရွက်ဖတ်ပြီးတော့အတိပ္ပယ်ကျုံနေမလို့ရှင်းကျုပ်ချောက်ပြီးတော့ပြောရတယ် အခုဒီကဲတဲ့တင်ကဟောခဲ့မဟာယာဝလောဝါဒသို့ဆောင်ဖို့ဆောင်ဖို့ဆိုမယ်ဒီမှာတော့ဒိုးလုံးဖြစ်ဘူးဆိုရင်နားမလဲဘူးဒါလောက်ထားမှဖြစ်တော့တယ်ကွာပုံမှန်အခြေကြီးပါပဲဒါလောက်တော့ထားပုံမှန်တော့ဣဇတိကပထဝီရဆိုတာဘယ်ဟာလဲဆိုပြီးတော့ကိတာလောမနခရဏာစသည်ဖြင့်ပြရတယ် နေတော့ဒီပြင်လည်းပဲကိုယ်တွေကကျမကျမ်းမ်းတဲ့သဘောတွေရှိသေးတယ်အဲဒါတွေကိုအစ္စတိကပထဝီဓာခေါ်တယ်အဲဒီအစ္စတိကပထဝီဓာကိုယ်တွင်းကပထဝီဓာပဲဖြစ်ဖြစ်ကိုယ်ပြင်ကပုဂ္ဂိုလ်တ attva မဟုတ်တဲ့တုံ့တဲ့ကြောက်ခဲမြည်ပြီးကစပြီးပေါ်တယ်အဲဒီပထဝီဓာပဲဖြစ်ဖြစ်ကျမကျမ်းမ်းတဲ့သဘောတွေဝင်ရပထဝီဓာကြီးတယ်ပဲကိုယ်တွေကသရင်ခဲမှကျမ်းမ်းတဲ့သဘောနဲ့အပြင်ဘက်ကတုံးတဲ့ကြောက်ခဲမြည်ကြီးကခဲမှကျမ်းမ်းတာအတူတူပါပဲ မထူးဘူးပုဂ္ဂိုလ်နဲ့အပြင်ဘက်ကယုံနေတာအတူတူပဲတဲ့မထူးမထူးချင်းအတူတူပဲတူပဲဆိုတော့နေတဲ့ဆရာတတ်မဲ့ဆရာလည်းမရှိဘူးဂုံယူပြီးမန္တဲ့ဆရာလည်းမရှိဘူးဘဒူဝိဒာဘဒူဝိဒာကြီးတဲ့ပဲဆိုတာဒီလိုသဘောပေါက်အောင်လည်းဆရာပြဟောပါတယ်ဒီထဲမှာလည်းသာလောက်ပါတယ်သုံးပါတယ်အဲ့ဒါလေးတွေတော့ဆိုလိုက်ကြအောင်လေဒီနေ့ကတော့ဟောပြီးသားတွေပါပဲဒီမှာဒါမှပို့ပြီးတော့သဘောပေါက်သွားမယ် ဒါလိုက်သွားမယ်ကိုယ်ထဲ၌ရှိသောသံပင်မွေးညင်းလက်သေးရှိတဲ့သွားအေးအပအကျော်အယိုးချင်းစီအညိုးနှလုံးအသက်အမေအရှင်းအစိုး မဥရိံသာသစ္စာဟောင်းဘုံနောက်တော်နဲ့တကွာအဲဒီမှာလက်သေးကွင်းလေးလောက်ထားတယ်လားပါဠိတော်ဘုရားဟောတဲ့ပါဠိတော်မှာဘုံနောက်ကမပါဘူးဒါပဲမဲ့လို့ပထူရ20ပြည့်အောင်သူ့ထည့်ရတယ်အဲဒါကရှင်စီထဲမှာထည့်ပြီးမြတ်စွာဘုရားဟောထားတယ်လို့တက္ကရာကပြောပါတယ်ပြီးတော့အခုတော့ 20ပြည့်အောင်ဒီလိုတွေ့ရအောင်လို့ဒီမှာအဲဆိုရိုးဆိုနေနှုံးသွင်းနှုံးသွင်းနေလည်းပြည့်စုံလို့ဒီမှာလက်သေးကွင်းနဲ့ထည့်ထားတယ်ဘုံနောက်တော့နင်းဒီက20ပြည့်တယ်လားသူဒါထို့ပြင်လေကိုယ်တည်းကဆက်မှာကျမ်းနန္တာသူရမြကိုကိုယ်တွင်ပထဝီရခေါ်သည် 20အပြင်ပေါ့သဘင်ကနေပြီးအုံနောက်တိုင်အောင်20ရှိတယ်မျိုးပေါင်းနေပြီးတယ်။ဒါအထက်မှာကျမ်းမ်းတဲ့သဘောတွေပဲအမာကန်တတ်တွေပဲ။ဒီပြင်လည်းပဲကိုယ်ထဲမှာရှိသေးတယ်တဲ့ခက်မှာကျမ်းမ်းတဲ့သဘောတွေရှိပါသေးတယ်။အဲဒါတော့မသင်ကြတာတခုပဲခက်မှာကျမ်းမ်းတယ်ရှိတယ်။နောက်မှပြမယ်။အာဘောဓတရားရှိတာကိုသေကြီးပလိအဲ့ဒီအဲ့ဒီသူတွေထဲမှာလည်းခက်မှာကျမ်းမ်းတဲ့သဘောကပါသေးတာပဲ။ဒါကြောင့်အဲ့ဒီရှင်းကြံတဲ့ဥစ္စာတွေကိုသိနေလို့ပြင်လဲ။ ကိုယ်တည်းကအဲမှာကျမ်းနာကုသမြကိုပါဠိတော်မှာတော့ရံဝပါဏကိစီရေဝပါဏတို့လိုဟောတာဒီမှာတော့ရံဝပါဏနဲ့ဟောတာရေဝပါဏကတရားတွေဆိုပြီးဆိုတာကအမိပေးတာကိုယ်တည်းကအဲမှာကျမ်းနာကုသမြကိုတဲ့ကိုယ်တည်းကအဲမှာကျမ်းနာကြခုနပြောခဲ့တဲ့သရင်မွေးခြင်းကအုံတော့တန်အောင်ရောဒီပြင်လည်းပဲအဲမှာကျမ်းနာတယ်ရောကိုယ်တည်းကရှိသမျှဥစ္စာတွေအကုန်လုံးဟာတဲ့ကိုယ်တွင်ပထဝီဓာတ်ခေါ်တယ်ဣဇတိကပထဝီဓာတ် ကိုယ်တည်းမကြည့်ရဒါလူတိုင်းလူတိုင်းမှာရှိပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာရှိကိုယ်တည်းကရှိတယ်ပထူရတည်းဒါတွေကိုဒါသဘောအနေအချင်းသဘောပေါက်ဖို့ပဲဒါသဘောအနေအချင်းသဘောပေါက်လို့ရှိရင်ဒါကပုဂ္ဂိုလ်သတ္တဝါဖြစ်နေတာယောက်ျားမိန်းမတွေဆိုတာဒါတွေအာရုံပြုနေတာပဲသဘင်တွေလက်သေးခြေသေးတွေ သွားတို့အရေးတို့အသားတို့အကြော့တို့ဒါတွေစုပေါင်းနေအကုန်လုံးပေါင်းပြီးတော့ဒါယောက်ျားပဲဒါမိန်းမပဲဒါပုဂ္ဂိုလ်သတ္တဝါပဲဒါငယ်ရွယ်တဲ့ပုဂ္ဂိုလ်ပဲဒါလူကြီးပဲဒါလှပါတယ်တင်းနေတယ်စသည်ဖြင့်ဒီရောက်နေတာမသစိကတော့ပထူဓာတ်တွေထဲမှာကျမ်းနာတဲ့သဘောတွေအမိုက်ပုံကြီးများမှာအမိုက်မျိုးမျိုးတွေစုထားတယ်ဟုတ်လားအမိုက်ပုံကအမိုက်ပုံတွေဆိုတာအရာထဲမှာအမိုက်ပုံတော့ရှိပါတယ် နောက်မြူနီစတဲ့ကယူပြီးတော့ဟိုတခြားနေရာသွားပုံလိုက်မှာသာပြီးတော့သဘောပေါက်တယ်မိုက်ပုံမှာမိုက်ပုံတွေတောင်းမူရအောင်နဲ့ကမဟုတ်မိုက်တွေပုံတော့သူ့နေတာတခါလဲဒီထဲမှာအဲဒီအမာရတွေလည်းပါတယ်အကျော့ရတွေလည်းပါတယ်အဆိုးအဆိုးအကြီးတွေလည်းပါတယ်အဆုံးမဲ့ဒီမှာအဲဒါလိုပဲကိုယ်ထဲမှာဒီဓာတ်တဘာဝတွေပထဝီဓာတ်တွေအမာကန္ဓာတွေတဲ့ဒါတွေကသဘင်မွေးခြင်းကစပြီးတော့အမာကန္ဓာတွေဣဇတိကပထဝီကိုယ်တွင်းပထဝီဓာတ်တွေ ကိုယ်တည်းကအထက်မှာကျမ်းမ်းတာလဲဘသူဝိဒပင်ကိုဘကတုံတိုင်းကြောက်ခဲမြေကြီးကအစရှိတယ်လူရင်းကတော့ကိုဘကအထက်မှာကျမ်းမ်းတာလဲဒီသွားစဖို့ပါပဲဒါပေမဲ့လို့ကိုဘကဟာဘာတွေပါလိမ့်စဉ်းစားနေဆိုလို့ကိုဘဆိုတာကသူများကိုပြောတာမဟုတ်ဘူးအဲစိတ်ဝิญဉာဏ်မရှိတဲ့တုံတိုင်းကြောက်ခဲမြေကြီးကအစရှိတဲ့ထဲမှာကျမ်းမ်းတဲ့အရာဝတ္ထုတွေကိုကြီးဝဲတယ်ဒီမှာတော့ဒါကြောင့်မို့ကိုဘကဆိုတာလေးကို ကိုဘကဆဲမှာဈာနာတဲ့သဘောတွေပေါ်တော့တုံးတန်ကြောက်ခဲမြည်ကြီးကအစရှိတဲ့ဘုန်းကြီးကထည့်ထားတယ်ဒီမှာဒီလိုမထည့်ရင်သူကသူများကိုဘဥစ္စာတွေမှတ်နေမှာသူများကိုကပြောတာမဟုတ်ဘူးဆိုတော့ကိုရင်းဆိုတာတွေကလူတိုင်းလူတိုင်းရဲ့ကိုကအတွင်းကဖက်မှကျမ်းတဲ့ပထဝီဓာတ်တွေအကုန်လုံးအစတ္တိကပထဝီကိုရင်းပထဝီလို့ခေါ်တယ်။အဲတတ္တဝါဤကိုကာယမှာလွတ်ပြီးတော့နေတဲ့တုံးတန်ကြောက်ခဲမြည်ကြီးကအစရှိတဲ့ရာဝတ္ထုတွေကသာဘာယပထဝီ အပြင်ဘပထမီပေါ့အပြင်ဘပထမီလို့ခေါ်တယ်ဘာဘာရပထမီအဲဒီအပြင်ဘကအသက်ဝိညာဉ်မရှိတဲ့ပထမီနဲ့ကိုယ်တည်းကပထမီကပထမီချင်းအတူတူပါပဲဆိုတာသဘောပေါက်လို့မြတ်စွာဘုရားဒီလိုတွဲပြီးတော့ဟောတာအဲဆိုရမယ်ကိုယ်တည်းကဆက်မှာဉာဏ်သာလဲပထဝီဓာပင်ကိုဘက သုံးတိုင်းကြောက်ခဲမြေကြီးကအစာရှိတယ်ခမကျမ်းနာတာတွေလည်းပထဝီရပင်ဒီနှစ်ပိုက်ကအရေးကြီးတယ်ဆိုရာစီရာစီဝါခောပနာသာဟုလားသစ္စာတိကပထဝီဓာတုယာသဘာယေရာပထဝီဓာတုပထဝီဓာတုတွေဝေသာသာဟုလားစိတ္တရာဟုလား မေဇတိကာကိုရွန်းတဏ္ဍာနဲ့ရှိသောရာစီဝါခောပါဏပတုရာတုအရင်ဆက်မှာဉာဏ်တော်ပတုရာတု၎င်းမာယရာအပြင်ပ၌ရှိသောရာသပတုရာတုရင်ဆက်မှာဉာဏ်တော်ပတုရာတု၎င်းအတိရှိနေဤသာဤနှမျိုးသောပတုရာတိပတုရာတုရေဝဆက်မှာဉာဏ်တော်သဘောသာလည်းဤမြတ်စွာဘုရား ကိုယ်တည်းကအခုပြောခဲ့တဲ့သမင်မွေးညံစရှိတော့ဖြစ်မှကျမ်းမ်းတဲ့သဘောတွေသူကတစ်မျိုးပဲကိုယ်ဘာကတုံးတဲ့ကြောက်ခဲမြင်ကြီးကတန်တုံးတန်နဲ့စရှိပြီးအများကြီးပေါ့ပြင်မဲ့မှာဗိဓာဘူးလိုဥက္ကဋ္ဌကြီးတွေပါဒီမှာအများကြီးပေါ့သူကကိုယ်တိုင်းနေတဲ့ဆရာတွေရောပါလေအကုန်လုံးပေါ့ဥစ္စာကိုယ်ကောင်မှာဝတ်ထားတဲ့အဝတ်တွေကြီးသေးအင်းကြီးလုံးကြီးစရှိတာတိလက်ပထဝီဓာတ်တွေပဲမာတွေပဲသူကအဲဒီတော့ကိုယ်ဘာကပထဝီဓာတ်နဲ့ ကိုယ်တည်းကပထဝီဓာတ်နှမျိုးရှိတယ်နှမျိုးလုံးသဘောအချင်းအတူတူပါပဲတဲ့ပထဝီဓာတ်ကြီးတယ်ပဲပထဝီဓာတ်တို့ရေဝပထဝီဓာတ်သားလင်ဒီဆက်မှာသောသဘောသားလင်ဒီအဲသတ္တဝါတွေကကိုယ်တည်းကပထဝီဓာတ်တွေတော့သမင်မွေးခြင်းစယူပြီးတော့ငါပဲဟာယောက်ျားဟာမိန်းမဟာဒီလိုဆွဲလာနေကြတာပေါ့အပြင်မဲ့ကဟာတော့တုံးတဲ့ကြောက်ခဲမြည်ကြီးခဲ့တော့အဲ့ဒါတော့ပုဂ္ဂိုလ်သားတော်လည်းမဆွဲလာဘူး ကိုယ်တည်းကဥစ္စာတော့ဆွဲလန်းနေတယ်ကိုယ်ကိုယ်လည်းဆွဲလန်းသူများကိုယ်လည်းဆွဲလန်းဒီလိုဖြစ်နေတယ်အဲအဲဒီလိုဆွဲလန်းပြီးတော့လှတယ်တင့်နေတယ်ကောင်းတယ်ဒီလိုပါရမစ်တဲ့နေကြတာကိုကိုယ်ကိုယ်တည်းကဥစ္စာဆိုလို့ရှိရင်ဂုံယူနေကြတယ်အဲသဖြင့်ကောင်းတဲ့ပုဂ္ဂိုလ်ကငါသဖြင့်ကောင်းတဲ့ရှိတယ်ဟာငါသဖြင့်ကမပြူမဲတယ်อืมစသည်ဖြင့်တယ်သဖြင့်တစ်ခုတည်းနဲ့ကိုယ်ကဂုံယူကြတယ်အများကြီးရှိနေတယ်ဒါပြင်မွေးချင်းခြေသေးတဲ့တဲ့တွေအစရှိပြီးတယ်ဂုံယူကြတယ်အများကြီးရှိနေတယ် အဲဒီလိုဂုံယူပြီးတော့နေကြတာအသားရည်တွေများအမှန်ဂုံယူတာပေါ့ဒီဥစ္စာအသားရည်လေးကတောညက်တယ်ဆူရှင်တယ်လှပါတယ်တင်းတယ်တဲ့ဒီဥစ္စာတွေဂုံယူနေကြတာလေအမှန်စင်စစ်ကတော့ဒီတဲ့ဂုံယူကြတယ်မရှိဘူးဒီထဲမှာပထူဣဒကြီးတယ်ပဲကိုယ်တည်းကပထူလဲခက်မှကျမ်းမ်းတဲ့သဘောပဲကိုဘကပထူလဲခက်မှကျမ်းမ်းတဲ့သဘောခက်မှကျမ်းမ်းတဲ့လူတွေကပထူဣဒ သဘောတရားကြီးတယ်ပဲတဲ့ပုဂ္ဂိုလ်တ attva လို့ခေါ်ကြပြီးတဲ့မှာဘာမှမရှိဘူးလို့ဆိုလို့တဲ့အဲ့ဒါလေးပေါ်မမြတ်စွာဘုရားဟောတာလေတော့ကောင်းတယ်လို့ဒါဒီပိုင်ပြည့်ပြည့်စဉ်းစားကြည့်သူကအတူတူပဲဖြစ်နေတယ်ဟုတ်တယ်ကိုယ်တည်းကဟာလေဘယ်ကြမှာပိုသိတော့သေမှပိုသိတယ်အသက်ရှင်နေတော့တရားမသိဘူးသေသွားပြီဆိုတော့သူကသဘင်ကလည်းအသေးဖြစ်နေတာဟိုတုံးတဲ့ရောက်ကနေကြီးတယ်ဘာမှမရှိဘူးဘုံမှာပေါရောက်နေတဲ့အမွေးမင်နေတဲ့အတူတူပဲ ကျက်သေးခြေသေးတွေသွားတယ်အရေးတွေခုံအတူတူပဲဘာမှမတူဘူးမသိခင်တောင်မှလည်းလက်သေးတွေပါတော့ညာသိပြီးတော့ရှင်ရှင်သူလည်းပဲအတူတူပါပဲဘာရအပြင်ဘက်ဖြစ်သွားတယ်ပြီးလိုက်ရင်မသိသေးခင်တော့ကိုယ့်ကိုဖြစ်နေတယ်ကောင်းကသတင်းနဲ့မရိပ်သေးခင်ဆိုရင်ကိုယ့်ကိုဖြစ်နေတဲ့ကျွန်းကဖြစ်နေရိပ်ပြီးသားနဲ့ဟိုမှာအောက်ကျလာလို့ရှိရင်ကိုယ့်ကိုမဟုတ်တော့အဲဒီလိုဖြစ်နေတာကိုအဲဒီတော့အကျွန်းကလည်းပြင်ကပထူကြီးဟာ ပထဝီဓာသဘောခဲမှာတဲ့သဘောကြီးတဲ့ပဲတဲ့သဘောတည်းဖြစ်အောင်လို့မြင်နိုင်ရမယ်လို့ဆိုလိုပါတယ်အဲဆိုရမယ်ပုဂ္ဂိုလ်တ attva ကောင်မဟုတ်နိတ္တပါရပွဲလည်းမဟုတ်ဘုံယူ၍မန်တက်ဖွယ်လည်းမဟုတ်သဘောတရားများတာဖြစ်သည် ဇတိတာပထူရိတာဗာဟိတာပထူရိတာပထူရိတာချင်းအတူတူပဲအတွင်းကကိုယ်တည်းကပထူရိနဲ့အပြင်ကပထူရိနဲ့အဲမှာကျမ်းသားတဲ့သဘောကြီးတယ်ပဲအဲဒါကိုယ်တည်းကပထူရိအကြောင်းပြုပြီးတော့ပုဂ္ဂိုလ်သတ္တဝါရဲ့လို့ဆွဲလန်းကြမရှိဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနေတဲ့သာယာဝယ်လည်းမဟုတ်ဘူးဂုံယူပြီးတော့မှတက်ဆရာလည်းမဟုတ်ဘူးမေတ္တာမမနေသောဟမတိနမေသောအတ္တကျွတ်မိတယ်သာဝုဒ္ဓသမပညာရတ္ထဘာ ဧတံဤဒီကနာမမငါဤဥစ္စာအနေနဲ့ပါရကြမဟုတ်ဘူးငါသဖြင့်ငါလည်းပဲရှိတယ်ငါအသားအရေးစသည်ဖြင့်အဲဒီလိုနေတဲ့ပါရဝယ်လည်းမဟုတ်ဘူးတဲ့နေသောဟမသမိဧသောဤဒီကဟာငါရီနာသမိဟုတ်ငါပဲဆိုပြီးမှ ကိုယ်ယူပြီးတော့မမာနဖြစ်ကြမဟုတ်ဘူးတဲ့အစဉ်အကြောင်းပြု၍မွင်းရင်အကြောင်းပြုခြေသက်လက်သက်အကြောင်းပြုစသည်ချင်းပေါ်လာအဲဒါတွေအကြောင်းပြုပြီးတော့ဂုံယူပြီးမှန်တဲ့ဆရာလည်းမဟုတ်ပါဘူးနာမေသောအတ္တသေသောဤရာဒီလေးငါဤအတ္တအတ္တကောင်ဒီနာမဟုတ်အဲဒါငါလည်းငါကောင်တတ္တဝါကောင်အသက်ကောင်မဟုတ်ဘူးဒီပထဝီဓာတ်ပထဝီဓာတ်ပဲဘယ်လိုမြင်ရမှာလဲခေါင်းကအမိုက်ပုံကြီးတဲ့မှာအမိုက်မျိုးမျိုးတွေ အမိုက်ရအမိုက်ပဲလူလူလည်းပထဝီဓာတ်တွေပါပဲအမိုက်ရအမိုက်ပဲအဲ့ဒါလိုပဲကိုယ်တည်းက30အဲကိုယ်တည်းကသာမင်အစရှိတော့အစု20ဘုံမှာတစ်ပါးလည်းခက်မှကျမ်းတဲ့သဘောတွေအကုန်လုံးဟာတဲ့ပထဝီဓာတ်ကြီးတယ်ပဲအခုပုဂ္ဂိုလ်ထဲမှာတွေ့ရှိတဲ့ခါတွေရှိတာပေါ့လက်နဲ့လက်ချင်းတွေ့ထိတာရှိတယ်ကိုယ်နဲ့တွေ့ထိတာရှိတယ်ခြေထောက်နဲ့တွေ့ထိတာရှိတယ် အဲဒီလိုတွေ့ထိတဲ့အခါကာလမှာမာရာတွေ့ထိတာသဘင်တွေ့ထိတဲ့အခါမှာဟာသဘင်ပဲငါသဘင်မဲ့သတိချင်းအဲဒီကိုမရောက်ဘဲနဲ့ထိတာထိတဲ့သဘောတင်မာမာရာမာတဲ့သဘောတင်ပြင်ရမှာထိရထိရမှပြီးတော့အဲမှာကျမ်းစာတဲ့သဘောလေးထိတာလေးထိပြီးကြောက်ထိပြီးကြောက်ထိပြီးတော့ပြင်ရမှာအဲဒီတော့အဲဒီလိုရပါလို့ရှိရင်တော့ကိုပြောတဲ့ပုဂ္ဂိုလ်သားတော်လည်းဆွဲလန်းစရာမရှိဘူးနှစ်တဲ့တရားပွဲဆွဲလန်းစရာမရှိဘူးဂုံယူပြီးမှတဲ့စရာလည်းမရှိဘူး နိစ္စဒုက္ခအနတ္တသဘောတွေမြင်နေရမယ်လို့ဆိုလိုတယ်ကာယကမ္မကာယဒီပိုက်သွားကြအောင်နိစ္စနာမပိုက်တာပသီရာပြီးသွားအာဘောရကိုယ်ထဲ၌ရှိသောသီရေတလိပ်ဤသွေးသွေးစီကဲမျက်ဤစီကြီးလက်တွေနာအစေခြင်းငယ်တို့နှင့်သို့ပြ နဲ့ကိုယ်တည်းကအရေးဆုံးဟုတဲ့မြတ်ကိုကိုယ်တွင်အာဘောဓဟုခေါ်သည်ကိုယ်တည်းကအာဘောဓအရေးဆိုတတ်တယ်ပေါ့ဟာသဲကြီးသလဲဒီလိုအရာတော့သိတဲ့ဘောပေါက်မှာ လေကြီးပလိတ်ပလိတ်ကတော့ပေါ့မှာဒီဆိုတာလည်းအနာရှိတဲ့ခါပြင်တယ်သူဝေးတွေကလည်းပြင်ကြနေသွေးကလည်းပြင်ကြနေအစီကျဲဒါကလည်းအစီကျဲဆိုတာကလည်းဟိုအဘာအဘာငါးတွေချက်တဲ့ခါတွေမှာပြီးပြီးတော့အဲ့မှာပွဲသိလိုက်တဲ့အခါမှာစီကျဲတွေအဲ့ဒီလိုပဲကိုယ်ထဲမှာလည်းစီကျဲတွေပြီးတယ် ပြီးတော့မျက်ရည်ဆိုတာတင်ကြတယ်စီကြီးဆိုတာလည်းပဲလည်းဗမိုးချေဘုံနှစ်ခုစသည်တယ်မှာအဲဒီမှာပွေပြီးတော့နေတဲ့စီလေးတွေတတွေးကလည်းတင်ကြတယ်အနှလည်းတင်ကြတယ်အသေးကတော့အဆက်တွေရိုးဆက်တွေမှာဒါကစီစီထည့်ပေးထားတယ်လို့ဒါကတော့မနှင်းရဘူးရှင်နေဆိုတာလည်းတင်ကြပြီးတင်ကြတာများပါတယ်ဒီအဝါဒတွေအစိုးရတွေ အဲဒီပြင်လည်းအဆူရတွေရှိသေးတယ်ခုနကသမင်းတို့မွေးညင်းတို့ထဲမှာလည်းအဆူရရှိတာပဲအဲဒါတွေကိုဒီကသိနေအဲထို့ပြင်လည်းကိုယ်တည်းကအရေးဆုံးဘူးလည်းမဟုတ်ဘူးသဲကြီးတလေးအစရှိတော့12ပါးဒီပြင်လည်းပဲသမင်းမွေးညင်းအစရှိဒီမှာရှိပြီးတော့နေတဲ့အဆူရအဲဒီအရေးဆိုရတဲ့ဘုရားများတဲ့အရေးဆိုဟာအရေးဆိုကြီးတဲ့ပဲအရေးဟာအရေးပဲအဆိုဟာအဆိုပဲအဲအရေးဆို အထိုင်းသဘောတွေအာဘောဓကြီးတယ်ပဲဆိုင်နေပဲဆိုင်ဆိုရကိုယ်တည်းကအရေးဆိုလေအာဘောဓပင်ကိုဘကချောင်းရည်စရှိတယ်အရေးဆိုလေအာဘောဓပင်ကိုယ်တည်းကအရေးဆိုလေအာဘောဓပဲပုဂ္ဂိုလ်သတ္တဝါမှုသဘောတရားမှု အဲ့ဒါဘာဖြစ်ထင်ရှားတယ်လဲဆိုကိုယ်ဘာကအရေးဆိုတွေပုဂ္ဂိုလ်တ attva မဟုတ်လို့ပဲလားထင်ရှားမှာကိုယ်ဘာကအရေးဆိုကဘာတွေလဲဆိုသဘောပေါက်အောင်ချောင်းရည်အစာရှိပြီလို့ထည့်တာချောင်းရည်တို့မြည်ရည်တို့အဲပင်လည်းရည်တို့မိုးပေါ်ကကြာလာတဲ့ရည်တို့ဒါကရည်တွေကိုနောက်ပြီးတော့သစ်ပင်ကနေပြီးထွက်တဲ့အရည်တွေသစ်ပင်နဲ့သစ်ရွက်ထဲမှာရှိပြီးစိတ်ဆိုးနေတဲ့အရည်တွေအများကြီးရှိပါတယ်အဆိုရတဲ့အဒီစာတွေအကုန်လုံးပဲသတ္တဝါလုံးမပေါ်ရတဲ့အရည်ဆိုတွေအကုန်လုံးကဒါလည်းအဘောဓပဲ အဲဒီသတ္တဝါလုံးမခွာရတဲ့အပြင်ဘက်ကအရေးဆိုပြီးအဘောဓအရေးဆိုသဘောမျှပဲလို့သိတယ်လို့ကိုယ်တည်းကသိจิตတလေးအစရှိတော့အရေးဆိုတွေလဲအရေးဆိုသဘောမျှအဘောဓမျှပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတာနားလည်ဝယ်မြတ်စွာဘုရားကြီးကအတွင်းအရေးဆိုနဲ့အပြင်ဘက်ကအရေးဆိုနှစ်ခုသဘောအားဖြင့်တူတယ်လို့ပေါင်းပြီးတော့ပြထားပါတယ်ဆိုရမယ်ပုဂ္ဂိုလ်သတ္တဝါကောင်းမဟုတ်ဒီမှာပြရလားအထိုးတော့အချက်ကလေးတွေကပြောင်း ဘုရားကအတိုင်းပဲနေသက်ပါရပွဲလည်းမဟုတ်ဘုံယူ၍မှန်တဲ့ပွဲလည်းမဟုတ်သဘောတရားမျှတာဖြစ်သည်ပါဠိမှာတော့ပေရလာခေါ်တယ်နာမအသက်ကလေးတွေခြားတာလည်းသာဒီမှာပါပဲဖြစ်တယ်။ဆေတတိယပဲဆိုကြဆုံးမှာဒါတွေဟောပြီးသားတယ်။ကိုယ်ထဲ၌ရှိသော အပြားချိန်ပူငွေကိုရင်းစေတာသောပုံငွေအလွန်ပြင်းထန်သောအပူငွေသာကြည်စေတာသောဝမ်းမီပူငွေတို့နှင့်သို့ပြင်လေကိုယ်တည်းကပူငွေဟုသည်မြတ်ကိုကိုယ်တွင်ဒေသောရခေါ်သည် ဘုရင်တေဇောရမှာတော့၄ပါးသယုအားဖြင့်ထုတ်ပြီးတော့မြတ်စွာဘုရားဟောတာဗန္တပနယေနသဗန္တပိစတွေနဲ့ဗန္တပနတေတော့ကြားချိန်ကူမွေးကြားတက်လာတယ်ဆိုရင်ဘူကခါတိုင်းနဲ့ထူးကြပြီးတော့ပူးလာအဲဒါဆရာဝန်တွေသုံးတဲ့ကြဒါတိုင်းမင်းနဲ့တိုင်းလိုက်လို့ရှိရင်သူကတက်လာတယ် ဒါဗန္တပနာတေသောပါဠိတော်အရှားချင်းဒီမျိုးပါပဲဒုတိယကယေနသဇိရိယတိဇိရဏတေသောအိုရင်းစေရသောကုံမေဒီကုံမေကြည့်လို့တပြေးပြေးလူတွေဟာတပြေးပြေးညင်လာရပဂရိပဂရိဒီမျိုးလို့ပြောမှာပါအလွန်ပြင်းထန်သောပုံမဲ့ဒါကတော့အလွန်လွန်ပူတဲ့ဥစ္စာ ပေါ့လေအတိုင်းအတာနဲ့ပြောလို့ရှိရင်ဒီတရားကြောနေတဲ့ဥစ္စာလို့ဆိုရမှာပေါ့လေအစာကျေစေရသောဝါမိပုံဝေနာရဘိုက်တဲ့ကကာယောဖြစ်တဲ့ကမ္မဇဒာမိလို့ခေါ်တယ်ပါစကဒာမိလည်းခေါ်တယ်ဝါမိတဟဏီလို့လည်းခေါ်တယ်လို့ဝါမိပုံဝေက၄ခုကိုယ်ထဲမှာပုံဝေ၄ခုပြင်မိ၄ခုဒီသောတာ၄ခုထို့ပြင်လည်းကိုယ်ထဲကပုံဝေဟူတဲ့ဇိပြင်လည်းပဲ ဘုန်းကဆရင်စသည်တို့မှလည်းပဲသူ့ဘုံငွေလေးတွေရှိတယ်တော့ရှိနေပါတယ်အဲဒီဘုံငွေတွေကလည်းမြောက်ကိုကိုရင်းတည်သောတာဒါကိုရဲကတည်သောတာကိုရမယ်ကိုရဲကဘုံငွေလေတည်သောတာပင်ကိုဘကသင်မိအစရှိတယ်ဘုံငွေလေတည်သောတာပင်ကိုဘကအပူငွေတွေ ဒီသောတာဒါတော့သင်ကြတယ်ဘယ်လိုဟာတွေလုံးဆိုသင်ပြီးခွင်ပြီးပွဲပြီးကောက်ရိုးပြီးစသည်ဖြင့်ဒါတရိုက်ကိုအဘိဓမ္မာမှာဟောထားတယ်နားလေတဲ့ဥစ္စာနဲ့ဟောထားတယ်ဘုရားအပူစုကုံဘောအဲနေနေရအပူဓာတ်ရှိတယ်ပြီးတော့လေထဲမှာပူဓာတ်ရှိတယ်မြေကြီးကနေပြီးခိုးမွေးပူဓာတ်တွေရှိတယ်ဘုဒ္ဓရေပါရီကပူပူမွေးတွေရှိတယ်သစ်ပင်အောက်မှာနွေးနေတဲ့ပူမွေးရှိတယ်အပူတွေအများကြီးရှိပါတယ်အဲမီးမျိုးမျိုးတွေ အဲဒီအပူတွေဟာဒါကတော့ပုဂ္ဂိုလ်သတ္တဝါမဟုတ်မှပြီးသားပဲဒါသဘောတရားတွေပဲဆိုပြီးအဲဒါလိုပဲကိုယ်တွေကအပူတွေလည်းဒီတိုင်းပါပဲအပြားချင်းပူနေတာလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ကိုရင်းစေရတဲ့ပဂရိပုံမွေဟာလည်းပုဂ္ဂိုလ်သတ္တဝါမဟုတ်အလွန်ပြင်းထန်ပြီးပူနေတာလည်းပုဂ္ဂိုလ်သတ္တဝါမဟုတ်စာကြည်စေရတဲ့ဝါမိပါစကတာမိဆိုတာလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ကိုယ်တွေကအပူမွေတွေလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ကိုယ်ဘာကအပူမွေတွေလည်းပုဂ္ဂိုလ်သတ္တဝါမဟုတ်သဘောတရားကြီးရဲ့ပဲဆိုတာသဘောပေါက်အောင်လို့ဒီက ပြထားပါတယ်မြတ်စွာဘုရားသေသောဓာတုရေဝေသသေသာဤအတွင်းပပုံမွေဟူသည်များသည်သေသောဓာတုရေဝသေသောဓာသဘောမျှပါပဲတဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူးလို့ဆိုလိုတဲ့အတိုင်းပါဆိုတာပုဂ္ဂိုလ်တ attva ကောင်မဟုတ်ပထမပိုက်တော့ပုဂ္ဂိုလ်တ attva ကောင်မဟုတ်တော့မှနှိမ့်သက်တာပဲမဟုတ်ရဥစ္စာတော့စက်ကလေးချတာဒီမှာမပါဘူးဒီမှာကသုံး ပုဂ္ဂိုလ်သတ္တဝါကောင်မဟုတ်နိသက်ပါရဝယ်လည်းမဟုတ်ဂုံယူ၍မန္တက်ဖွယ်လည်းမဟုတ်သဘောတရားများသာဖြစ်သည်ဒါကနိတိကိုပြီးတော့သာသာလည်းကျင့်အောင်လည်းမှာသုံးအသက်တွေကပြောင်းတယ်အာကောင်းကောင်းနဲ့ဘယ်လမ်းကြီးရလဲခြေတစ်ပိုက်ဆိုကြတယ်ဟောရောတာ ကိုယ်ရဲ၌ရှိသောတဲ့လေတဲ့လေဝမ်းတွင်လေကုတွင်လေလက်ချေကိုရင်ငါလျှောက်လေကျူဆိုင်လေတို့နှင့်သို့ပြင်လေကိုယ်ရဲကလေဟုသည်မြတ်ကိုကိုယ်တွင်ဝါရောဓခေါ်သည် ရောဓမြတ်စွာဘုရားပြီး၆မျိုးထုတ်ပြီးဟောတာဒီ၆မျိုးထုတ်တာကလည်းဘုရားကအထူးစားထုတ်တာမဟုတ်ပါဘူးလောကမှာလောကမှာကိုကအိန္ဒိယနိုင်ငံမှာဟိုဖြစ်ဟိုခါတုန်းကပညာရှိတွေဖေးစရာတွေအဲဒီလိုပုံကိုယ်တွေကနေတွေ၆မျိုးဆွဲပြီးတော့ပြတာပါသူတို့ဖတ်စာဥတွေထဲမှာလည်းဒီ၆မျိုးပြတာတွေကဘုရားကအထူးထုတ်ဟောတာမဟုတ်ဘူးနော်လူတွေနားလည်လောက်ရုံဘုရားဟောတာဘုရားဟိုတုန်းကပွင့်သွားလို့အခုမှပြန်ပွင့်လို့ရှိရင်အခုခေတ်လူတွေနားလည်လောက်တဲ့ သိပ္ပံဆရာတွေပြညာထားတဲ့အခါတွေအကုန်လုံးလျှောက်ဟောအောင်မှာအများကြီးဘုရုံကတော့အဲ့ဒါတွေဟောလုံးပြဘူးလူတွေနားမလည်တာတွေဟောဆက်ကုန်မှာတော့အဲ့ဒါနားလည်လောက်ရင်ဒီမှာ၆ခုဟောတာပါတယ်တက်လေတက်လေတဲ့ကိုယ်ထဲမှာအသက်ပဇာစီကိုတက်လာတဲ့ကျူထိုးတာတို့ဘာလို့ပေါ်လဲဒီရင်တက်တာတဲ့အပြင်ဆက်တက်လာတဲ့လေရှိတယ်အောက်ဆင်းသွားတဲ့လေရှိတယ်ဝမ်းထဲမှာတဲ့ပြီးနေတဲ့လေဒါဥပ္ပင်ကလေဥတဲ့ဥထဲမှာပြီးနေတဲ့လေ ကိုစီတရားဘုရားတရားပါဠိလိုရှိပါတယ်ပမာလိုဒီတိုင်းမှာပဲဆက်လေးဆက်လေးဝမ်းတွင်းလေးဥရင်းလေးလေးဝိယဒီလက်ကိုရင်ကလျှောက်အင်္ဂမဏနုသာရီလေးအဲဒီလက်ကိုရင်ကလေးခုကိုယ်လေးဆန်းလိုက်ထိုင်ရင်ထားတယ်လှုပ်လိုက်ကျုံးလိုက်ရဲလိုက်စကားပြောလိုက်လုံးနေတယ်အဲ့ဒီလေးနဲ့လုံးနေတာဒီလေးမရှိရင်အဲ့ဒါဘာမှမလုံးနိုင်တော့ဘူးဘာဘာတိကလုံးသူစိုက်လေတော့နေကြဲလေတာတက်ကြည့်တက်ကြည့်စိုက်နေတာသူစိုက်သူသွင်းလိုက်ဒီထုတ်လိုက်အဲဒီစိုက်လေတော့ရှင် ဒါပဲလားဆိုဒီပြင်လည်းရှိသေးတယ်ကိုယ်တည်းကလေရတာဒီပြင်လေတွေလည်းရှိသေးတယ်ဒီ၆ပါးတဲ့မဝင်တဲ့လေလည်းရှိပါတယ်အဲဒါကိုယ်တည်းကလေးဦးသမ ्या ကိုကိုရင်းဝါရောတာကိုခေါ်ပြီးကိုရင်းဝါရောတာဒါကိုရမယ်ကိုယ်တည်းကလေးလေဝါရောတာပင်ကိုဘက တောင်းလေမြောက်လေအစရှိရဲ့လေလေဝါယောရပင်ကိုယ်ကလေလေဝါယောရပင်ကိုဘကလေလေဝါယောရကိုဘကလေလေဝါယောရပုဂ္ဂိုလ်သတ္တမဟုတ်ဆိုတော့ကျင်းတာပဲအဲ့ဒါနဲ့သဘောပေါက်အောင်လို့တွဲဟောတာကကိုဘကလေနဲ့ကိုယ်ကလေလေးဟာလေးပဲပုဂ္ဂိုလ်သတ္တမဟုတ်ဘူးတူတူပဲလို့ဆိုလိုပါတယ်ကိုဘကလေတွေကဘာတွေတုံးဆိုတော့ တောင်လေမြောက်လေသာအများပြောလို့ရှိတာလွယ်လွယ်ကူကူဒီမှာထည့်ထားရတယ်မြတ်စွာဘုရားလည်းဒီလိုဟောပါတယ်ဘုရတိမာဝါဒပိစီမာဝါဒစသည်ဖြင့်ဟောတယ်ဟောမှာလဲအရှိရကလာတယ်လေအနောက်ရကလာတယ်လေတောင်ရကအမြောက်ရကလာတယ်လေဟောထားတယ်ပြီးတော့ဒီပြင်လေးတွေလည်းရှိတာပေါ့လေနဲ့ဒီပါလေးပြန်လို့ဖြစ်တဲ့လေးတွေရှိတယ်အဲလူတွေပါလေးသွားလို့လာလို့အဲဒီမှာလေးတွေရှိတယ်ရက်လေးခါလို့ဖြစ်တဲ့လေးတွေရှိတယ်အကုန်လုံးပေါ့လေးတွေလူတွေများအဲပါလေးအကုန်လုံးဟောထားတယ်ဟိုမှာအကျယ်ကြီး ဒီမှာနားလည်တော့အောင်သူတို့ထဲတောင်းလေးမြောက်လေးအစရှိတယ်ဆိုနားလည်ပါရဲ့အဲကိုဘကလေးတွေကပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတာသင်ကြားသလိုပဲကိုယ်ရင်းကလေးလည်းပဲဒီလိုပါပဲပုဂ္ဂိုလ်သတ္တဝါကောင်မဟုတ်ဘူးဆိုတာနားလည်ရမယ်သိရမယ်လို့ဆိုလိုပါတယ်အဲဆိုရတော့ပုဂ္ဂိုလ်သတ္တဝါကောင်မဟုတ်နိသက်ဘာယာဝယ်လည်းမဟုတ်ဘုံယူ၍မန်တဲ့ဖွယ်လည်းမဟုတ်ဘောတရားမြတ်သာဖြစ်သည် အဲ့ဒါပြရလာတိုးတော့လည်းမြုပ်တယ်ဒီမှာမပါဘူးကမ္မဝါစာအဲဒီသမ္မာအာဂါသရရောက်လာကိုယ်ထဲ၌ရှိတော်နားပေါက်နှာခေါင်းပေါက်သတ်ပေါက်လက်ကြောင်းပေါက်စာအိမ်ကောင်းသူကောင်းတို့နှင့်သို့ပြင်လေ

မုခဒွါရပြီးတော့လေကြောင်းပေါင်းဒီနာသာပိတာပိတာသာယိတာသာယိတာအာဒါသာယိတာဘဝိတတိအဇောရတိအဇောရတိအဲဒီလေကြောင်းလေကြောင်းဆိုရင်အစာအိမ်ပြီးသွားတဲ့အစာအိမ်ပြီးသွားတဲ့အစာအိမ် ပိုက်လို့ခေါ်မှာပေါ့လေအစာရင်သာဝင်နဲ့ပိုက်စာရင်ဒီနဲ့ဖယ်တဲ့ဆက်တယ်လေကြောင်းနဲ့အဲ့ဒါကိုလေကြောင်းပေါ့အစာရင်ကောင်းတဲ့အစာရင်ကဟိုမှာအထုပ်ကလေးများလိုပဲဆိုအစာကြည့်နေတဲ့ကအထုပ်ကလေးလိုပဲသူသူအတွင်းကရှင်းလင်းမြင်ရအကောင်းကျင်ဦးကောင်းတဲ့နောက်ကိုအစာရင်တွေကထွက်သွားတဲ့ဦးဦးအသေးလေးလည်းရှိတယ်ဦးသေးကနေဦးမကြီးလည်းရှိတယ်အကုန်လုံးပေါ်လေဦးတွေအကုန်လုံးအဲဒီဦးကောင်းတို့နဲ့တကွ ဒီပြင်လည်းပဲကိုယ်ထဲမှာခင်းနေမြင်ရသည်ရှိတယ်။မွင်းရင်ပေါက်တွေရှိတယ်။အခိုးထွက်တဲ့အပေါက်တွေရှိတယ်။အဲဒီလိုပေါက်တွေအများကြီးရှိသေးတယ်ကိုယ်ထဲမှာအဲဒီခင်းနေမြင်ရတဲ့ဘုရားများကိုယ်ထဲကအာသာသဒပဲ။ဒီအာသာသဒလည်းပဲနေတဲ့မူတာမှုရှိနေတာပဲ။နှာခေါင်းလေးကလှနေသလိုဟုတ်လား။မဇ္ဈကလည်းပဲလှနေသလိုဘာလို့စသည်ဖြင့်ဒီမှာနေတဲ့တာမှုတွေရှိနေတာတော့ ဆိုရမယ်ကိုယ်တည်းကဟင်းလင်းရလေအာကာသတပင်ကိုယ်ကိုဘကတရားဘဝစရှိတယ်ဟင်းလင်းရလေအာကာသတပင်ကိုဘကဟင်းလင်းရဆိုတာကတော့အဲတရားမကြီးပေါက်ရင်းပေါက်တို့ အဲလေပေါက်တို့လောက်ထတာတွေရှိတဲ့သောက်ဦးတွေပြီးတော့ဟင်းလင်းပြင်ရကွင်းပြင်ရအဲဒါတွေအကုန်လုံးအာဂါသတွေပဲဒါတွေဗိဓာအာဂါသတွေဒီဝါလုံးကောင်းစသည်တွေအပြာတွေအများကြီးရှိပါသေးတယ်အကောင်းပေါက်တွေလည်းအကုန်လုံးပဲကိုယ်ဘာကအဲ့ဒီလိုခင်းလင်းနေရအကောင်းပေါက်တွေရှိရဲ့အဲ့ဒါတွေကပုဂ္ဂိုလ်သားတော်မဟုတ်ဘူးဆိုတော့သူကအထင်ရှားတာပဲအဲ့ဒါပုဂ္ဂိုလ်သားတော်မဟုတ်သလိုပဲ ကိုယ်တည်းကဟင်းလင်းပေါက်တွေလည်းအတူတူပဲတဲ့ဟင်းလင်းတွေအာကာသရခြင်းအာကာသဓာတ်ကြီးတွေပါပဲဂုံယူအပုဂ္ဂိုလ်သတ္တဝါကောင်မဟုတ်မြစ်သက်ပါရဝယ်လည်းမဟုတ်ဂုံယူ၍မှတက်ဖွယ်လည်းမဟုတ်ဘောတရားမြတာဖြစ်သည်ဒါရင်းကဟောပြီးသားတွေပဲ ဒီကခံမုန်းနဲ့ထပ်ပြီးတော့လည်းမှတ်ရအောင်လို့အခုထပ်ပြောလိုက်တာပို့ပြီးတော့ကျင့်သွားတယ်နောက်မြတ်စွာဘုရားတာရိကုံနဲ့ပြည်စုံလို့ညွှန်ကြားတဲ့နည်းကတပိုက်တော့ပြီးပါပြီပထဝီဓာတ်အပိုက်ပြီးသွားပြီဒါပေမဲ့အဲ့ဒါတွေလည်းထပ်ပြီးတော့ပထဝီသမရာဟုလဘာဝနာဘာဝေဟိရာဟုလစိတ္တရာဟုလ ပထဝီသမံဘာဝနာမြေကြီးနှင့်တူသောဘာဝနာကိုဘာဝိဟိပွားလေလောမြေကြီးနဲ့တူအောင်မိမိကိုမြေကြီးနဲ့တူအောင်ပွားပါပထဝီသမံဟိဒေဘာဝနာဘောဓိပထဝီသမံဟိဒေရာဟုလဘာဝနာဘာဝယတောဥပ္ပန္နာမနာဘာမနာဘာဖသာစေတနာပရိယာရာယသတ္တံတိရာဟုလစေတရာဟုလဟိအကျိုးက ပထဝီသမံဘာဝနာမြေကြီးနှင့်အလားတူသောဘာဝနာကိုဘာဝရာတော်ပွားစေသောဒေသင်ဤဒေသင်ဤတဏှာ၌ဝါဒေသင်အဥပါဏာဖြစ်ကုန်သော မနာပါမနာပါဖတ်ပါနှစ်သက်ပဲမနှစ်သက်ပဲအတွေ့တော်သည်စိတ်တန်စိတ်ကိုပရိယာရာယဆွဲဆောင်၍နာတာတန်တိမတိကုံလတံ မြေကြီးနဲ့တူအောင်နှလုံးသွင်းပါမြေကြီးမြေကြီးနဲ့တူအောင်နှလုံးသွင်းလို့ရှိရင်ဖြစ်ပေါ်လာတဲ့အတွေ့တွေရှိပါလိမ့်မယ်တဲ့ပြင်မှာကောင်းသောအတွေ့တွေမကောင်းသောအတွေ့တွေနှစ်သက်ပွဲ၊သာယာပွဲအတွေ့တွေမနှစ်သက်ပွဲမုန်းပွဲ၊ယွန်ပွဲအတွေ့တွေရှိပါလိမ့်မယ်အဲဒီကောင်းသောအတွေ့မကောင်းသောအတွေ့တွေကသင်စိတ်ကိုမဆွဲဆောင်နိုင်ပဲနဲ့ရှိပါလိမ့်မယ် အခုလူတွေအာယုံမှာဆွဲသွားတာအဲ့ဒီလိုနှလုံးမသွင်းနိုင်လို့မြေကြီးနဲ့တူအောင်နှလုံးမသွင်းနိုင်လို့မြေကြီးနဲ့တူအောင်နှလုံးမသွင်းနိုင်တော့မြညာကနေပြီးနှိမ့်သက်ဖွယ်လေးတွေ့ရင်ဟောသဘောကျသွားပြီစိတ်ကအရင်ဆွဲသွားပြီလို့ဆိုတာဟွန်းဝိသဘာကအာယုံနဲ့ဆိုရင်ပိုးဆိုးတယ်ဒီဥစ္စာသာပြီးတော့ဆိုးတာပဲနှိမ့်သက်ဖွယ်သာယာဖွယ်နဲ့ဒီမှာစိတ်ကဆွဲသွားအစကကြီးကြီးနေနေသားမှရှင်ရှင်ဖြစ်နေတဲ့စိတ်မရှိတော့စိတ်တစ်မျိုးဖြစ်သွားကာမရာဂနဲ့တွဲသွား မုန်းစရာအာယုန်နဲ့တွေ့ကြမယ်ဆိုရင်ဒေါသတွေပြည့်ပြီးတော့အဲသိရပြည့်သွားကြပြီလို့အဲ့ဒီလိုပြည့်မြေကြီးနဲ့တူအောင်ပွားများထားလို့ရှိရင်အဲဒီကောင်းသောအတွေ့မကောင်းသောအတွေ့တွေဟာစိတ်ကိုမဆက်ဆောင်နိုင်ဘူးဒီလင်တန်ရှင်းတဲ့စိတ်ကလေးပျက်စီးသွားအောင်လို့သူတို့မလုံးနိုင်ဘူးအဲစိတ်ကလေးကကြည်လင်တန်ရှင်းပြီးတော့ဒီမြင်မဲ့ကောင်းတာနဲ့တွေ့လို့လည်းမထူးမကောင်းတာနဲ့လည်းမထူးတော့မထူးဘူးတာရီကိုလည်းကြည့်လို့လည်းခေါ်တယ်

မြေကြီးပေါ်မှာတာရှင်းစင်ကြယ်တာတွေလည်းပြည့်ချကြတာပဲမတာရှင်းမစင်ကြယ်တာလည်းပြည့်ချတာပဲရှင်ကြီးကျင်ငယ်တွေလည်းပြည့်ချတာပဲဒီတော့ဒီပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေတွေတွေအဲနှတ်တွေအဲဒီလိုဟာတွေလည်းပြည့်ချတာပဲတဲ့ နာသတေနပထဝီအတ္တိတိဝဟရာအတိဝဇီကိုသတိပါအဲဒီလိုလူတွေကစင်ကြယ်တာစင်ကြယ်တာတွေကောင်းတာမကောင်းတာတွေမြေပေါ်ပြစ်ချတဲ့အတွက်ပုံချတဲ့အတွက်မြေကြီးကမာဖြစ်သေးတော့အတ္တိယတိနှိစ္စခံရတယ်လို့မခံကြီးမခံတာများဖြစ်ပါသေးသလားလို့ကြည့်ဘူးတဲ့မြေကြီးမှာမခံကြီးမခံတာမဖြစ်ဘူး မကောင်းတာတွေပြစ်ချလည်းမခံကြီးမခံတာဖြစ်ဘူးကောင်းတာတွေပြစ်ချလည်းဝမ်းမြောက်ဝမ်းသာမြည်ကြီးဘာမှဖြစ်ဘူးရှင်လာခြင်းမရှိဘူးမြည်ကြီးကိုတချို့ကမြည်ကြီးပေါ်မှာပန်းတွေထူလိုက်ရေမွေးတွေပါတွေချမ်းလိုက်ရေတွေချမ်းလိုက်ပဲပြူတွေချမ်းလိုက်တမြင့်လဲလိုက်လုံးနေမြည်ကြီးကသဘောကျသလားမြည်ကြီးကပြုံးရွှင်နေသေးသလားဘာမှဖြစ်ဘူးမြည်ကြီးပေါ်မှာအဲဒီကျင်းကျင်တဲ့တွေးစသည်တော့မစင်ကြယ်တာတွေစွန့်ချလိုက် မြေကြီးကစိတ်ပြည့်သေးသလားဘာမှမဖြစ်ဘူးအဲလိုပဲအဲဒီလိုကြည့်ရမှာအဲဒီလိုပြောက်ကြည့်ရမှာအဲဒါကိုဒီကအောင်မုတ်ကလေးတို့လိုပေးထားပါတယ်ဒါလေးတို့လိုလေးနဲ့လည်းမလောက်ပါတယ်ကောင်းဆုံးနှစ်ပါးတွေ့တော်ညမချမီလို့ကြည့်ရမည်အောက်ကအိဗယ်လေးတော့ပေါ်လာပြီဒါကိုယ်နဲ့သဘောပေါက်ပိုင်းနေလို့အကောင်းနဲ့တွေ့သည်ဖြစ်စေသိုးနဲ့တွေ့သည်ဖြစ်စေထူးခြားခြင်းမရှိဘူးဘယ်သူတော့မြည်ပြီး နေကြီးမှာကောင်းကောင်းနဲ့တွေ့လို့လည်းဘာမှမဖြစ်ဘူးမကောင်းတာတွေလည်းဘာမှမဖြစ်ဘူးထူးခြားခြင်းမရှိဘူးအဲ့ဒါလိုပဲအကောင်းအဆိုးနဲ့တွေ့တဲ့အခါမှာထူးခြားခြင်းမရှိတဲ့မြေကြီးလိုပဲအဲကောင်းဆိုးနဲ့တွေ့တဲ့အခါထူးခြားခြင်းမရှိအောင်မြေကြီးနဲ့တူအောင်ကြည်ရမည်ဒီလိုဆိုလို့တဲ့ဆိုင်ဆိုရမယ်လားဗျာကောင်းဆိုးနှစ်ပါးတွေ့တော်ညာမချမြေလိုခြင်းရမည် က်ဆိုအဲဒီယေတနာမြတ်စွာဘုရားဟောတာဒီသုံးပါးဩဝါဒမြတ်စွာဘုရားဟောတာအမှန်ကြီးမျိုးတဲ့ကောင်းတယ် လောကအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရာဟုလာကိုရင်သိကြည့်တာမဟုတ်သေးဘူးဆက်ရှင်နေလို့တရားကတော့ပြောတယ်ဆက်ရှင်နေကြည့်ပြီးဆက်ရှင်နေဆိုတော့လည်းငယ်ငယ်လေးရှိပါသေးတယ်အခုဆက်ရှင်နေသားဆိုရင်ငယ်လေးရှိတာတော့ကြားပြင်းမိမဆိုရင်ဆက်ရှင်နေသားဆိုတာငယ်လေးတာအဲဆက်ရှင်နေသားကိုဒီဩဝါဒပေးတာကောင်းဆုံးနှစ်ပါးတွေ့သောညမချမီလို့ကျင့်ရမည်အကောင်းတဲ့တွေ့တွေအဆိုးတဲ့တွေ့တွေမြေကြီးမှာ တမျိုးတမျိုးကြောင်းလဲဖောက်ပြန်ခြင်းမရှိသလိုပဲအဲဒီမြေကြီးနဲ့ပြူအောင်လို့မိမိကိုယ်ကိုနှလုံးသွင်းပွားများပါမိမိကိုယ်ထဲမှာသံမွေးခြင်းစကြည်သောပထဝီရမြေကြီးနဲ့မိမိတို့တည်နေတဲ့အောက်ကကဘာမြေကြီးနဲ့အတူတူပဲပထဝီရကြီးနဲ့အတူတူပဲကဘာမြေကြီးကသူ့ပေါ်မှာကောင်းတာတွေကြားရလို့လည်းဝမ်းမသာဘူးမကောင်းတာတွေကြားရလို့လည်းစိတ်မပြည့်ဘူး အဲလိုပဲမိမိတို့ကိုယ်ထဲမှာလည်းကောင်းတဲ့အာယုန်နဲ့တွေ့လည်းပဲဝန်မသာလိုက်ပါနဲ့မကောင်းတဲ့အာယုန်နဲ့တွေ့လည်းစိတ်မပြတ်ပါနဲ့အကောင်းဆုံးတစ်ခုအထူးပြုပြီးတော့ရှင်းနိုင်ပါစေလို့ဆိုလိုတယ်ဒါတကယ်တော့ဉာဏ်နာပုဂ္ဂိုလ်မှာရှင်းနိုင်တာဉာဏ်နာမဟုတ်သေးတဲ့ပုဂ္ဂိုလ်ဒီလိုရှင်းဖို့ဆက်ကြည့်ပဲလို့ပြောဟွန်းလည်းတတိတရားရလို့သက်တာကိုရရုံတော့ရှိမှာပဲကောင်းတာတွေကိုမตายရပါနဲ့ဆိုသူ့ဥစ္စာตายရ သာယာကြာရင်းနဲ့တွေ့ရင်သာရတဲ့သဘောကလည်းကိုယ်တည်းကရှိနေတာမသာပါနဲ့ဆိုလို့သူအခက်ကြီးပဲမသာပါနဲ့ဆိုလို့ရအောင်မသာရမှာပဲကောင်းတာတွေ့မှာတော့မကောင်းတာတွေ့ရလို့ရှိရင်စိတ်နဲ့ပြတ်ပါနဲ့ဆိုမကောင်းတာတွေ့နေမှာတော့စိတ်ပြတ်တဲ့သဘောကလည်းကိုယ်တာကလည်းရှိနေတော့စိတ်ပြတ်မှာပဲခင်းရင်မှာရဲ့သူစားဒီတိုင်းဒီဖို့အတော့ခင်းရင်ပဲသို့တော်လည်းစိတ်ဆိုတာလေ့ကျင့်မှုပွားများမှုမရှိလို့ရှိရင်ဘာမှ ဆောင်ရွက်နိုင်မှုလေ့ကျင့်ပွားများမထားလို့ရှိရင်လေ့ကျင့်ပွားများထားလို့ဆောင်ရွက်နိုင်တယ်လောကဘက်ကနေပြီးတော့လည်းလေ့ကျင့်တယ်ဆိုတာရှိတယ်အဲလောကဘက်ကအလေ့ကျင့်တွေဟာကိုပညာသင်ကြားတာတွေမှာလည်းရှိပါတယ်လေ့ကျင့်မရှိတဲ့ပုဂ္ဂိုလ်တွေဆိုရင်မတတ်ပြီးနားမလည်နိုင်တဲ့ဥစ္စာတွေကသင်ကြားထားတဲ့ပုဂ္ဂိုလ်လိုလိုရိတတ်တယ်အခုအောဝယ်ပြရတယ်ဘာလို့သက္ကတော်ဒီလိုပြရတယ်ပြီးပါတယ်ဒါလည်းသူတို့လေ့ကျင့်ထားတာပဲ မလေးကျင်မဲ့တဲ့ပုဂ္ဂိုလ်ဘယ်လိုလုပ်ဖြစ်နေမှာတော့ညွန့်ပြလို့တော့မဖြစ်ဘူးမလေးကျင်တဲ့ပုဂ္ဂိုလ်ဘာမှဖြစ်တာမဟုတ်ဘူးလေးကျင်ထားတဲ့ပုဂ္ဂိုလ်မှာသူတို့အာဝဇ္ဇာတန်တော်ကြည့်ထားတယ်သူတို့လုတ်တတ်တယ်ဖြစ်တယ်လို့လေးကျင်ထားတယ်ရအဲ့ဒါလိုပဲစိတ်ဓာတ်ကလည်းလေးကျင်ထားလို့ရှိရင်တော့မလေးကျင်ပဲနဲ့အလွတ်ပြစ်ထားတဲ့စိတ်နဲ့တော့ကွာတာပေါ့ပဂတိပုဂ္ဂိုလ်တွေကဘာမှလေးကျင်ထားတာမဟုတ်တော့ကောင်းတာလေးနည်းနည်းတွေ့တာနဲ့ဟမ်ဝမ်းဝမ်းမြောက်ကြွကြတာပဲကလေးစိတ်လိုဖြစ်မကောင်းတာလေးနည်းနည်းတွေ့တယ်ပဲစိတ်ပြည့်စိတ်ဆိုး အဲဒီရောက်သွားတာကိုပြုံးမလဲပြုံးမလဲပြောင်းလဲသွားတာကလေးစိတ်လိုဖြစ်တယ်ဘာမှမထိုင်ခံဘူးလေ့ကျင့်ပွားများထားတဲ့ပုဂ္ဂိုလ်ကသက်သာရပါတယ်ထိုင်ခံပါတယ်လို့ဉာဏ်နာမရှိသေးပေမဲ့လည်းသက်သာရဒါကြောင့်မို့ညစွာပြမြေကြီးနဲ့တူအောင်လို့ပွားပါတဲ့မြေကြီးကကောင်းတဲ့အရာဝတ္ထုတွေသူ့ပေါ်ကြတာလို့လည်းဝါမျက်ဝါသာရင်တက်ကြွခြင်းမရှိမကောင်းတဲ့အာယုန်တွေသူ့ပေါ်မကောင်းတဲ့ အရာဝတ္ထုတွေသူ့ပေါ်ကြလာလို့လည်းပဲစိတ်ပြည့်ခြင်းစိတ်ဆိုးခြင်းနှလုံးမသာခြင်းမရှိအဲဒီလိုပဲမိမိတဏ္ဍာမှာအကောင်းဆုံးအယုံတွေကြလာလို့အကောင်းဆုံးအယုံတွေတွေ့တဲ့အခါကလာမြေကြီးတို့ပဲသဘောထားပါမြေကြီးပေါ်ကောင်းတာကြလာတာလို့မြေကြီးပေါ်မကောင်းတာကြလာတာလို့မိမိတဏ္ဍာနဲ့မြေကြီးသဘောတွေရှိနေတာကိုပထဝီဓာတ်တွေထမကျမ်းသားတွေပထဝီဓာတ်မြေကြီးတွေပဲသူတို့ပဲအဲဒီလိုနှလုံးသွင်းပြီးတော့သိခနိုင်ရမှာ ကောင်းတာလည်းသိခံနိုင်ရမယ်မကောင်းတာလည်းသိခံနိုင်ရမယ်မကောင်းတာသိခံရမယ်ဆိုတာလည်းလူတွေကနားလည်တယ်ကောင်းတာသိခံရမယ်ဆိုတဲ့နားမလည်ကြဘူးကောင်းတာသိခံရမယ်ဆိုတာလည်းပဲအသေးပဲရှိတယ်ကောင်းတာလည်းသိခံရမယ်ကောင်းတာသိခံတာကတော့ຢာကမဖြစ်ဖို့ပဲနိတ္တသာဝယ်ဖြစ်တဲ့အာယုန်နဲ့တွေ့တဲ့အခါနိတ္တသာမှုຢာကမဖြစ်အောင်လို့သိခံရမယ်ခန္တီပရမန်တဘောတိဋ္ဌိခါဆိုတဲ့ဩဝါဒပါဠိမောက္ခထားကို ဒီသာကဖွင့်တဲ့အခါမှာဒီဒိဋ္ဌာဒီဒိဋ္ဌာဟုဆိုရသောဒီဒိဋ္ဌာချုပ်ကြီးခြင်းကိုဆိုရသောခန္တီသိခာခြင်းဤပရမမြတ်သောတဘောအကျင့်မေရီဒီဒိဋ္ဌာဒီခာခြင်းဒီဒိဋ္ဌာလည်းဒီခာခြင်းမှာပဲခန္တီလည်းဒီခာခြင်းမှာပါဠိမှာခန္တီဆိုတာကတဘုတ်ဒီဒိဋ္ဌာဆိုတာတဘုတ်အတူတူပဲအနေကတော့ဗမာမှာတော့အများသုံးတာဒီခာခြင်းတစ်လုံးပဲရှိတယ်ဒါပေမဲ့လို့ဒီခာခြင်းနဲ့လားတို့သုံးတဲ့ ပုဒ်တွေရှိပါတယ်အဲချုပ်ပြီးထားတယ်အောင်မိနေတဲ့စသည်ဖြင့်သုံးပါးတွေရှိပါတယ်အဲတော့ဒီမှာဒီဒိဋ္ဌာကိုချုပ်ပြီးခြင်းလို့ဒါလိုပြန်ရင်ကောင်းပါတယ်ဒီမှာဒီဒိဋ္ဌာချုပ်ပြီးခြင်းဟုဆိုရတော့ခန္တီသီခံရင်းမြည်ခန္တီသီခံခန္တီဆိုတဲ့အ내သဘောကသူကအသိဉာဏ်တွေလည်းရှိတယ်အသိဉာဏ်တွေလည်းခန္တီခေါ်တယ်မူလောမခန္တီရောဘာလို့ဆိုရလဲဉာဏ်တွေခေါ်တာပဲအဲဒီမှာတော့ ဒီခံတဲ့ခန္တီပဲဒိဋ္ဌာယုံဒိဋ္ဌာယုံနေနောက်မလိုက်ဖဲနဲ့ကြညံခံပြီးတော့နေတဲ့ဒီခံတဲ့ခန္တီပဲလို့ပြောဒီဒိဋ္ဌာနဲ့ပြောဝိသေသနာမှလည်းဒီဒိဋ္ဌာချုပ်တိခြင်းဟုဆိုသောခန္တီဒီခံခြင်းသည်ပရမမြတ်သောတဘောအခြင်းတပတပခေါ်တဲ့အခြင်းတွေမျိုးမျိုးရှိကြတယ်သာသနာ့ဘပုဂ္ဂိုလ်တွေကအိုက်ကျင်တာပေါ့အစာရတွေဖြတ်ခြင်းအဲသတိစားခြင်း တရက်ချာစားခြင်း၊နှစ်ရက်ချာစားခြင်းစသည်ဖြင့်ဒီလိုအကျင့်တွေမျိုးချင်းရတယ်။ဝုံမိုဖဲနဲ့အကျင့်တွေ၊ဘူလာကျင့်၊ရေငုပ်ပြီးတော့ကျင့်၊ရေစိမ်ပြီးတော့ကျင့်မျိုးချင်းရတယ်။အဲဒါဒါတွေကိုတို့တပလို့ခေါ်တယ်။ကျင့်တာအထုတ်တာ။ကိလေသာတွေကိုထောက်ပြီးသွားအောင်ကိလေသာတွေခုန်ခန့်သွားအောင်အထုတ်တဲ့လုပ်ကိုတပလို့ခေါ်တယ်။သာသနာတွင်ကတပတွေကတော့သာသနာတွင်ကလည်းပဲကိလေသာ ၆သူရောက်ကျင့်တဲ့အကျင့်တွေဟာသီလသမာဓိပညာကျင့်တွေတပ္ပတွေကြီးတဲ့ပါပဲအဲ့ဒီတပ္ပတွေထဲမှာသီခံခြင်းဆိုတဲ့တပ္ပဟာအကောင်းဆုံးပဲအများဆုံးပဲတဲ့သီခံခြင်းမရှိရင်ဘယ်ဟာမှမအောင်မြင်ဘူးသီခံခြင်းရှိမှအောင်မြင်တယ်သီလအကျင့်ကျင့်ရင်သီမခံရင်ပဲအောင်မြင်မလို့သီလကျင့်ကျင့်တဲ့ပုဂ္ဂိုလ်ကညာနေတိုင်းသမင်းစားလို့သီမခံနိုင်ဘူးဆိုပြီးသွားစားလိုက်ဝိသလဘောဓနာသိက္ခာကိုပြည့်ပြီးတော့သီလပြည့်တယ်ဟုတ်လား ကိုယ်ကိုချင်းနေမှက်တွေကကြိုက်ရဘိုးတွေကကြိုက်ဝက်စိတ်တွေကကြိုက်အာဒီမခံနိုင်မှုအကောင်းတွေကဆန်းလို့မဖြစ်တော့ဒီကောင်းတွေသုတ်တင်မှပဲဆိုသွားသုတ်တင်လိုက်ရင်ပါဠိပါဒကပြည့်ကြီးပါဠိပါဒအဲဒီလာသိက္ခာကိုပြည့်ကြီးကိုယ်သုံးစရာဆွဲစရာတွေကလိုနေတဲ့သူများဥစ္စာတွေလွယ်ကူခိုးယူနေရနိုင်တယ်ဆိုရင်ဒီမခံနိုင်တဲ့ပုဂ္ဂိုလ်ကသူများဥစ္စာသွားခိုးလိုက်ရင်အရိန္ဒရာသိက္ခာဘုပြည့်ကြီးဒီမခံလို့ပြည့်တာကြီးလို့ကာမဂုဏ်အာယုန်နဲ့စပြီးတော့ မိမိကဒီမခံနိုင်တော့ကာမဂုဏ်အာရုံနဲ့ကျူးလိုက်လို့လည်းရှိရင်ကာမဂုဏ်လူဝိသသာရတော့အပြမစရိယဒိဋ္ဌဘုံတွေကျဲကြီးအဲစီသေးရဲ့ကြိုက်တဲ့ပုဂ္ဂိုလ်ကอืมမစောင့်နေနိုင်တော့ပါဘူးတောင်းမှပါပဲဆိုသွားတောက်လိုက်လို့ရှိရင်ဖြင့်သူရမေရိယအဲဒိဋ္ဌဘုံကျဲကြီးအကြောင်းအားလျော်စားလိမ့်ကြီးပြောစရာပေါ်လာရင်လိမ့်မဖြစ်တော့မှာပဲဆိုတော့နေလိုက်လို့ရှိရင်အဲ့ဒါလည်းပြင်းမခံနိုင်တာပဲအဲကိုအကျိုးစီးပွားတစ်ခု ကြောင်းလေးရှိပါလိမ့်မယ်ဒီမခံနိုင်ရအောင်အဲ့ဒါလိန်ကြောလိုက်လို့ရှိရင်ပြင်မူတာဝါဒပြည့်ဒီလားဒီမခံရင်ဒီလားပြည့်တဲ့ယဟန်မှာတော့အများကြီးရှိတာပေါ့သိက္ခာပုဒ်တွေအဲ့ဒါဒီမခံနိုင်ဒီမခံနိုင်တိုင်းမဆောင်စည်းနိုင်ဘူးမအောင်နိုင်တော့ပါဘူးဆိုပြီးတော့ကျူးတယ်လည်းရှိရင်ဒီလားပြည့်တာပဲဗမာရီကသာပြီးတော့သိုးသေးတယ်ဟောတရားထုတ်နေအယုံတစ်ခုခုရှုနေရမယ်ဥစ္စာမတတ်နိုင်ပါဘူးဆိုတာနဲ့ထွက်ရတာနဲ့ဟောသမာဓိပြည့်သွားတာ ပညာဘာဝနာအခုမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုမှတ်နေရဒါတော့တော့ပန်းလာပါပြီတော့မှပါပဲဆိုပြီးတော့လက်လျှော့ရတာနဲ့လေမိမခံနိုင်တဲ့ဟာကိုပန်းလာပြီညောင်းလာပြီပူလာပြီနာလာပြီကြိုက်ခဲလာပြီမအောင်နိုင်တော့ပါဘူးဆိုပြီးတော့အဲ့ဒါလျှော့လိုက်လို့ရှိရင်ဖြင့်ရက်တော့တာပဲဟာဒီခန္ဓာအနာရရောက်တယ်သီလသမာဓိပညာအကုန်လုံးပဲဒါကြောင့်ဘုန်းကြီးက ဟိုလုပ်ငန်းကျွမ်းမဖို့ရအလုပ်ပေးတာတဲ့ဘုန်းကြီးကထည့်ထားတယ်ဒီခံရင်နိဗ္ဗာန်ရောက်ပြီအများပြောနေတယ်လူတိုင်းလူတိုင်းလားသိတယ်ဒီခံနိဗ္ဗာန်ရောက်ဒီခံနိဗ္ဗာန်ရောက်တယ်ဆိုတာတော်တော်မှန်တဲ့စကားလောကရေဘကဒီခံတာတဲ့နိဗ္ဗာန်ရောက်ခြင်းအကြောင်းဖြစ်ပါတယ်အဲအရေးကြီးတာကတော့ဝိပဿနာရှိတာပိုအရေးကြီးတယ်ဒီခံမှာဒီမခံလို့ရှိရင်သမာဓိပညာတွေအကုန်ပြတ်တယ်ဟာတရားထိုင်ပြီးအားထုတ်နေတယ် တချို့ကသီးမခါဘူးနည်းနည်းလေးညောင်းတာနဲ့ကိုယ်ရာကဆန်းလိုက်ဆန်းရာကိုယ်လိုက်စုပ်လိုက်လှက်လိုက်ဒီလိုလုပ်နေတာကိုပဲတမာတိပြည့်လိမ့်ပါတော့သူ့ဥစ္စာသီးမမခံမဲ့တချို့ကအပူမခံနိုင်ဘူးဆိုပြီးတော့အဲကအပူသက်သာအောင်လို့ရပ်ထားလိုက်ပါတော့ကလုပ်အပူတို့အေးတို့အဲ့ဒါတွေသီးမခံနိုင်တာနဲ့ဟိုလိုပြင်လိုက်ဒီလိုပြင်လိုက်ခဏခဏလုပ်နေအဲ့ဒီပုဂ္ဂိုလ်ကတမာတိနေရဘူးတရားမတတ်နိုင်ဘူးတရားမတတ်တာတော့ကြာတော့သူကသိမြင်ရင်ကတရားမတတ်ဘူးသူများတွေကတည့်တယ်ငါမတတ်ဘူးဆိုပြီးသိမြင်လိုက်ပြီ သူ့ဥစ္စာပြီးမှမခံမဲနဲ့ဥစ္စာမိခံပြီးအားထုတ်ရတာမြတ်စွာဘုရားဘုရားဖြစ်တော်မူမယ်ညသမာဓိမကောင်းဘူးတတိလည်းမကောင်းဘူးဥစ္စာတွေ့အဲဘုရားဖြစ်တော်မူမယ်ညသုံးလားခြင်းလေးပေါ့သုံးလားခြင်းညပါလေညမှာဘုရားဖြစ်တာမနဲ့မဟုတ်ဘူးသုံးလားခြင်းညအဲ့ဒါသမာဓိသာသာခန္ဓာကိုယ်ရဲ့ပေါ်နေမဝင်ခြင်း မာနစိတ်တွေနဲ့အဲဒီမှာစိတ်တရားတွေလို့သွားတာပေါ့လေစကားပြောရတာပါပဲအဲအဲဒီကပြီးတော့ကိုညာဥရမှာဒိဗ္ဗစကုအဲပုဂ္ဂိုလ်ညီဝါဒညာရတယ်လေပြီးပြီးတော့ဘဝတွေကိုမြင်နိုင်တဲ့ညာဒီတော့ဘဝတွေမြင်ရသိရပုဂ္ဂိုလ်ညီဝါဒညာရသံဃာညာကြတော့ဒိဗ္ဗစကုညာကိုရတယ် နည်းနည်းလင်းအားကြီးညာမှာပြိဿသမုပ္ပါတရားတော်ဒီလိုပဲဆင်ခြင်ပြီးတော့ခန္ဓာ၅ပါးရဲ့အဖြစ်အပျက်ပြုပြီးဥပဒနာညာဆင်နိုင်တဲ့ပြီးတော့အရိယာမညာပူညာနဲ့ဆင်နိုင်တဲ့ပြီးတရားသူရောက်တော့အဲဒီတရားသူရောက်တဲ့ညာပထမစတယ်ကဒီကထိုင်တော့မယ်ဆိုတဲ့ကအာတော်ကြိလေတာတွေမှာစိတ်ကလေးမလွတ်မချင်း ဒီနေရာကငါမထတော့ဘူးဆိုပြီးဒီခါတည်းထိုင်တာရသော်ဗျာอืมနောက်ခါကာလကြတော့လည်းဘောသင်္ဃသုံးပါသုလာဘောသင်္ဃသုံးပါအပြီးပြီးတော့ပုဂ္ဂိုလ်တွေကမိမိတို့သဘောကျတဲ့အတိုင်းဘောသင်္ဃသာလဝနာ အငင်းတော်ကြီးကိုဘယ်လိုပုဂ္ဂိုလ်သားရနိုင်လဲသူတော်ကြောင်းပါပဲတော်ကြောင်းရသားရနိုင်တယ်ဘယ်လိုပုဂ္ဂိုလ်သားရနိုင်လဲဆိုတာကိုထင်မြင်တဲ့ကိုပြောကြတာအရှင်အာသနာကဘုဒ္ဓများတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်သာသားရစေနိုင်တယ်ဒီတော်ကြောင်းသားရစေနိုင်တယ်အဲဒီမှာသာသဘာကလည်းပဲသူ့နေရာကဒူရင်နေအပြင့်နေနဲ့သာသမာဘာတွေနဲ့ပြောတယ် အရှင်မောကလအရှင်နုရောဓကဘိဗဇဂုဘိညာဉ်နဲ့ပြောတယ်အရှင်မဟာမောကလကသူကတကိုးဘက်ကနေပြီးတော့ပြောတယ်ရှင်သာရိပုတ္တရာကတော့ပညာဘက်ကနေပြီးတော့ပြောတယ်ဒါရီကဘောဓိငါသာလဝနာလို့ခေါ်တဲ့အင်းင်းတော်ကျောင်းတိုက်ကြီးပေါ့မြတ်စွာဘုရားဤသာသနာတော်လည်းသူကပြန်ရတယ်မှာသူတို့အလုံးအင်းတော်အဲ့ဒီဘောဓိငါသာလဝနာပါပဲအင်းတော်ပါပဲလို့ တော့ကြောင့်ကိုသာယာစေနိုင်တာကိုယူရပြီးတော့ပြောနေပါတယ်။အင်းအဲဒီမှာရသော်ကြရီသွားချက်ကြဘသူကအကောင်းဆုံးပါတော့ဆိုတော့အကုန်လုံးသူကအကောင်းကြီးတယ်ပါပဲတဲ့ဆရာ။သူနည်းနဲ့သူအကောင်းကြီးတယ်ပဲ။သို့တော်လည်းငါဆရာသဘောကျလဲပြောမယ်ဆိုရင်ရသော်ဆရာအမွေးရှိတယ်မနဲ့ပြောတော့ဆိုတော့အာတော်တရားကိလေသာတွေမှမလွတ်မြောက်မခြင်းငါဒီနေရာက မထတော့ဘူးဆိုတဲ့အဋ္ဌာနဲ့အာထုတာအကောင်းဆုံးပဲတဲ့။ ဘုရားသူကိုယ်တိုင်အားထုတ်လာတာကိုလည်းဘုရားမို့မြတ်စွာဘုရားမို့အားထုတ်နိုင်တာအခုပုဂ္ဂိုလ်တွေဒီလိုမျိုးအားထုတ်လို့ချင်းဒီမှာဟုတ်တယ်သူပုဂ္ဂိုလ်တွေမလုံးအဲ့ဒီသမာဓိဟာအဲ့ဒီမှာရှင်တဲ့သမာဓိအာယုန်နဲ့မှကပ်ဒါတော့သူပုဂ္ဂိုလ်တွေတော့အဲ့ဒါတော့မထိုင်နိုင်တော့မှနိုင်ပိုင်းကောင်းတာပေါ့လေကိုယ်ရှင်တွေရရှင်းကျင်ပြီးတော့ ကိုကနိုင်ဝဲလောက်မထိုင်နိုင်သေးဘူးဆိုနိုင်ဝဲလောက်ထိုင်နေအောင်နိုင်ဝဲအတွင်းမပြင်တော့ဘူးဆိုပြေးထိုင်လိုက်ကောင်းတယ်နိုင်ဝဲတော့ထိုင်နိုင်ပြီ45မိနစ်လောက်အတွင်းမပြင်သေးဘူးဆိုပြီးတော့ဒီလိုထိုင်နိုင်ရင်လားကောင်းတယ်45မိနစ်ထိုင်နိုင်လာပြီဆိုရင်တနာရီအတွင်းမပြင်တော့ဘူးဆိုပြီးထိုင်ရင်ကောင်းတယ်အခုယောဂီတွေဒီလိုပဲအားထုတ်ရတယ်ဆရာသမားတွေကလည်းဒီလိုပဲမြင်ကြနေပါတယ်အဲဒီတော့အားထုတ်တော့တော်တော်ကြတော့ထိုင်နေပါလေတချို့ပုဂ္ဂိုလ်တွေညလေ ပရမတုံကသူတို့9မိနစ်10မိနစ်တော့မထိုင်နိုင်ဘူးကြောက်အောင်ရတာနဲ့ဘာဖြစ်ရတာနဲ့ဒီလိုဘုရားစိတ်ကွန်တော့အခုလည်းရှိပါတယ်ဒီကကြောက်တာသူကကြောက်အောင်တာခါနာတာကြောက်အောင်တာဒါကြောင့်သူကသူများသူများအိမ်ရောက်လို့ရှိရင်အာမနာရအိမ်ရမယ်အိမ်မှာသွားပထမတော့ဒီနှာခေါင်းကတီးပြီးကြိုးလေးအောက်ထင်ပါတယ် အဲဒါသူဒီအားထုတ်ရစဉ်းစားနေဒီအားထုတ်ရင်ထုတ်မှထင်နိုင်ပါမလားဆိုတာစဉ်းစားနမိတ်ကတိမ်ညွန့်များပြီနောက်တော့သူအစွန့်ပြီးတော့လာတာပေါ့လေကြောက်စွန့်လာပြီးတော့အားထုတ်တော့သူ့ကနေရာကြတာအစတော့မှကြားတယ်ဒီတော့9မိနစ်10မိနစ်မထိုင်နိုင်ဘူးလေအခုတနားကြီးထိုင်ဘာမှမကြည့်ဘူးကြတယ်ကိုကနေရာကြတယ်အဲဒီပေါ်လာတဲ့နမိတ်ကလေးမပြောက်စီနဲ့စီအောင်လို့ငြေးအောင်လို့ခိုင်ကောက်အောင်လို့မစင်မထိုင်နိုင်ဘူးလေကြောတွေပါလေအောက်ခါနာဘာနာနဲ့တိမ်ညွန့်လေးကိုစီအောင်လို့ နိုင်ခွဲထိုင်လို့ကိစ္စမရှိဘူးတချို့နှစ်နာရီသုံးနာရီတော့ထိုင်နေပါလေဒီလိုထိုင်နေလာတာကြတော့လေးလေးကျင်နေရဒီအာယုံပေါ်မှာစိတ်ကကြီးနေပြီစိတ်ကြီးလို့ဒီချိန်ညုံကိုယ်ရင်အားနဲ့ကိုယ်ချင်းချင်းပြီးတော့အဲကြီးလာလို့ရှိရင်ပฏิပါကနိမိတ်ရှိပฏิပါကနိမိတ်ရှိလာလို့ရှိရင်ဒီမှာပဲသူကဇံဘက်ကိုသွားတယ်သူကဒါသမထလာတယ်လို့ရိချာမျိုးဆိုင်နောက်ပြီးတော့ဒနာယိမရဏနေတဲ့ဘဝဒနာယိရိဒံတဲ့တိုင်းတက်တိုးပြီးတော့ထိုင်နေရင်လည်းကောင်းတာပဲကိုယ်ချင်းလေးကြည့်ပြီးတော့အဲဒီလိုဆောက်တည်ပြီးထိုင်ရင်ကောင်းပါလေအဲဒီလိုထိုင်ရတဲ့အခါမှာ

ညောင်းရင်ညောင်းမယ်ညောင်းမယ်ပြီးရင်လည်းပြီးရင်ပြီးရင်နာရင်လည်းနာရင်လည်းပြင်မှတ်ဒီထဲကနေပြီးတော့ပြီးတာမဖြစ်တော့အောင်ညုံမှာပါပဲစိတ်ကူးရင်အဲဒီစိတ်ကူးမှားလိုက်ပြီးရင်ပြင်ညောင်းတယ်ပြီးရင်နာတယ်စသည်မှမြဲမှတ်ဒီမြင်တဲ့စိတ်ပေါ်လာရင်အဲဒီစိတ်မှတ်ပြီးရင်ညောင်းတယ်ပြီးရင်နာတယ်ပေးပြီးတော့မှဒီလိုမှနေတော့ကြားတော့ကြောက်လဲကြောက်သွားတာလေကြောက်လဲကြောက်သွားတယ်ဒီမှာယောဂီပုဂ္ဂိုလ်တွေအကုန်လုံးလက်တွေ့ရပါအများကြီးပါပဲတဝူးကြောက်မဟုတ်ပါဘူး ရာဂိန်တို့90မကပါဘူးဒီမှာဒီလိုမှတ်နေပြောက်လို့ကတည်းကနိုင်နေတဲ့ပုဂ္ဂိုလ်အများကြီးရှိပါတယ်ဆိုတော့မနိုင်တဲ့ပုဂ္ဂိုလ်တွေပဲရှိရတယ်နည်းနည်းပါးပါးရှိပါတယ်အဲဒီတော့ဒီကံမူကအရေးကြီးပါတယ်ဒီကံနဲ့နိဗ္ဗာန်ရောက်ပြီတဲ့ဒီကံမူကဒီဒိဋ္ဌာချုပ်ကြည့်ခြင်းဟုဆိုသောခံပြီးဒီကံမြင်ပြီးပရမအမြတ်ဆုံးသောတဘောအရှင်အမြတ်ဆုံးပဲဒီဒီကံမူမရှိရင်ဘာမှဖြစ်ဘူးဆိုဒီကလည်းပဲမစင်ကြယ်နိုင်ဘူးသိခါမှုမရှိတဲ့ပုဂ္ဂိုလ်တွေအပြီးမခံနိုင်တာနဲ့ သိက္ခာပုံနဲ့စမ်းကျင်မဲ့တွေကျူးလွန်ကုန်တာကိုဒီလောက်တော့မတတ်နိုင်ပါဘူးဆိုပြီးတော့ကျူးလွန်ကုန်တာအဲဒီကနိုင်တဲ့ပုဂ္ဂိုလ်ကမကျူးလွန်ဘူးအာယုံကောင်းတဲ့ကျူးလို့လည်းပဲမကျူးလွန်ဘူးအာယုံဆိုးတဲ့ကျူးလို့လည်းမကျူးလွန်ဘူးသူကသိခာပြီးတော့ကိုယ်တီလာတဲ့ရိုးသေးဆောင်တယ်သမာဓိပညာရှုမှတ်မှုတွေလည်းပဲရိုးသေးတွေရှုမှတ်ပြီးတော့သွားတယ်ဒါကြောင့် ဒီဒေကာချုပ်ပြီးနေဥစွာသာခန္တီသိခာခြင်းနေပရမအမြတ်ဆုံးဖြစ်သောတဘောအကျင့်ပါလေ။ဆက်သွားပြ။ကောင်းဆုံးတဲ့။ဒီခါမှုမပါရင်ဘယ်မှမရောက်နိုင်ဘူး။အရဟတမေရတို့နိဗ္ဗာန်ရောက်တယ်ဆိုတာဒီခါမှုပါလို့ရောက်တာတဲ့။ဒီခါမှုကအမြတ်ဆုံးအကျင့်ဖြစ်သည်။ဟောတယ်။သမဏကောင်းတယ်။တရားထုတ်တဲ့ပုဂ္ဂိုလ်တွေစိတ်ပြီးတော့ရည်ကြီးပါလေ။အဲဒီမှာဒီကဆရာကပြောတာလေ။ ခန္တီဆိုတဲ့ပုတ်ရှင်လိုက်အနိဋ္ဌကိုပယ်ခြင်းအကြောင်းကိုပြသည်ဒီဒိဋ္ဌာဆိုတဲ့ပုတ်ရှင်အိဋ္ဌကိုပယ်ခြင်းအကြောင်းကိုပြသည်သူကပုတ်လေးနှစ်ပုတ်သူတောင်းနဲ့သူခွဲဝေတော့သူကဟန်ကြတယ်ခန္တီသိခံတယ်ဆိုရဲဆိုရင်ိခံတယ်ဆိုရင်အများအားဖြင့်အနိဋ္ဌာယုံမကောင်းတဲ့အာယုံသိခံတယ်ဆိုတဲ့အဓိပ္ပာယ်ပေါက်ပါတယ်။သိခံတယ်ဆိုတာများတဲ့ မကောင်းတာတွေပြီးခံရတယ်အဆိုးတွေပြီးခံရတယ်ဒီလိုပဲသဘောပေါက်တယ်ဒီတိုင်းဒီတိုင်းဒီလိုသဘောပေါက်တာပဲပြီးခံရတယ်ဆိုရင်ဒီလိုသဘောပေါက်တာဒါကြောင့်အာယုတင်ကြပါတာဒီဒိဋ္ဌာချုပ်တီးခြင်းဆိုတော့မာဇဂာဒီဒိဋ္ဌာကတော့ပါဠိပေါ့ဓမ္မကချုပ်တီးခြင်းပြန်တယ်သမာသမာချုပ်တီးတယ်ဆိုတာကတော့ဒေါသလည်းချုပ်တီးရတာမဟုတ်ဘူးလောဘလည်းချုပ်တီးရတာပဲအကုန်လုံးຢာကဒေါသမောဟကိလေသာတွေမကောင်းတဲ့ တရားတွေဘုရားများအကုန်လုံးချုပ်ပြီးရတာမကောင်းတဲ့စိတ်တွေမဖြစ်အောင်ချုပ်ပြီးရတာချုပ်ပြီးခြင်းဟုဆိုရတော့ဆိုလိုက်တော့အိဋ္ဌာယုံကိုအိဋ္ဌာယုံနဲ့ຢာကမဖြစ်အောင်ချုပ်ပြီးရမှာကိုအနိဋ္ဌာယုံမှာဒေါသမဖြစ်အောင်မှာတော့ခုနခန္တီနဲ့သူကလုံလောက်နေတယ်ဒီမှာလည်းပဲချုပ်ပြီးတယ်ဆိုတာလည်းပါဝင်ပါတယ်ဒါပဲမလို့ဘယ်နည်းနည်းဆိုတာပေါ့အကျွင်းကိုယူရတယ်အာဂိတကနာယူရသေးတာယူရမယ်ယူပြီးသားတွေထပ်ပြီးနေတယ် ပါရိပေသအကျွင်းကြကိုယူတဲ့နည်းအဲဒီနေရာချင်းခန္ဒီဆိုတဲ့ပုဂ္ဂအနိဋ္ဌသိခံတယ်ဆိုတော့ဒီဒိဋ္ဌာကချုပ်ပြီးတယ်ဆိုတာအိဋ္ဌာကိုချုပ်ပြီးတယ်အိဋ္ဌာကောင်းတဲ့အာယုကောင်းတဲ့အာယုတွေ့တဲ့ခါကလာစိတ်ချုပ်ပြီးထားဖို့ရာအရေးကြီးတယ်ဒီကကဖွင့်တယ်တော့ကောင်းတယ်ဒီကအဲရဒီဒိဋ္ဌာချုပ်ပြီးခြင်းကိုဆိုရတော့ချုပ်ပြီးတယ်ဆိုတာအိဋ္ဌာအနိဋ္ဌာနှစ်ပါးလုံးနဲ့ဆိုင်ပါတယ် ဒါပေမဲ့လို့ခန္တီဆိုတဲ့ပုဂ္ဂိုလ်မတင်ရှားတဲ့အနေကိုဣဒိဋ္ဌာဆိုသုတိချင်းဆိုတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ဟောတာအဲဣဋ္ဌာယုံမှာဖြစ်တဲ့ຢာကစိတ်ကိုချုပ်တည်ခြင်းနေတဲ့ပါရမှုတွေမရှိအောင်ချုပ်တည်ခြင်းဒီပြောင်းလို့ရအဲဒီလိုအိဗယ်ဒီကကကြဆိုတာပါလေအမှန်ကောင်းတဲ့အဖွင့်ပါပဲဒီဒီကချုပ်တည်ခြင်းဟောစွာသောခန္တီသိခံခြင်းသည်ပရမံမြတ်ဆုံးဖြစ်သောတဘောအကျင့်ပါလေ၏ ဒီထံကျင့်သုံးညဆုံးပြီသူညပါရနာမှာသူတို့ပြန်လာတော့မှာလားအဲ့ဒီမှာအိဋ္ဌာယုံကိုသုတ်တိသိခံတာကတိဋ္ဌိခာတဲ့အိဋ္ဌာယုံသုတ်တိသိခံကောင်းတဲ့အာယုံသုတ်တိသိခံလူတွေများနာလေဒါတော့မကောင်းတာအဆိုးကိုသိခံရတယ်ဒါကိုသဘောပေါက်နားလေတော်ကြီးရဖို့ဘုံမူကြီးတိုင်းကြီးပြောပါ ဒုံလမလုံးခဲ့ရဒီမှာရောက်လာလို့ဘုရားလည်းမှာသိခံမှုစပြီးတော့ဟောတော့သိခံမှုစပြီးတော့ဟောတော့အနိဋ္ဌာယုံသိခံရတယ်ဆိုတော့သူကသောသောကသဘောပေါက်အိဋ္ဌာယုံသိခံရမယ်ဆိုတာသူကသဘောပေါက်လာပြောရရေးကြည့်ရအိဋ္ဌာယုံသိခံမှုရမှာအိဋ္ဌာယုံသိမခံနိုင်တဲ့အတွက်ဒီဒုက္ခဥဒ္ဒါအများကြီးလို့အိဋ္ဌာယုံသိမခံနိုင်တဲ့အတွက်အကောင်းတွေမကြောင်နိုင်တဲ့အတွက်မတော်တာတွေဟုတ်လား ကျမ်းမာတဲ့ပုဂ္ဂိုလ်ဆိုတော့မတည့်တဲ့စာတွေစားတာအိဋ္ဌာဝိသနိုင်လို့ပြီးမတည့်တာတွေစယောဂဖြစ်တာပုံမတော်သေးရဲ့လို့ဆိုအိဋ္ဌာဝိသနိုင်တာဒီကြီးတယ်အဲဒီကာမဂုဏ်အာရုံနဲ့စပြီးတော့မကျူးလွန်ရမယ့်အရာတွေကိုသွားကျူးလွန်တာအိဋ္ဌာဝိသနိုင်လို့ပေါ့ဒါဆိုမှုတွေပါလေပြည့်ဒုက္ခတွေရောက်ကုန်တာအိဋ္ဌာဝိသနိုင်လို့ယာရုဒါနာရရှိတဲ့ပုဂ္ဂိုလ်တွေဘက်ကနေပြီးဆိုလို့ရှိရင်လည်းလလပါတွေ အဲဒီလာပေးလာယူတွေဘာတွေဆိုတာတွေဒါအိဋ္ဌာအောင်ပြင်းခံနိုင်တာတွေဒုက္ခတွေဒိဋ္ဌာတွေဒုက္ခတွေသိများတာတွေကအိဋ္ဌာရုံနဲ့အရေးကြီးပါတယ်အဲဒါကြောင့်ဆရာတော်ဘုရားကြီးမှာအမှားကြီးဘုညာဒီလိုဖွဲ့ပြီးတော့ပြောတော့မှသဘောပေါက်သွားတယ်အိဋ္ဌာရုံနဲ့အိဋ္ဌာရုံကပိုဖက်နေတာပဲဟုတ်တယ်အိဋ္ဌာရုံတော့မကောင်းမှဒီတာကိုသာသိခံရမယ်ဆိုတာဒီအိဋ္ဌာရုံသိခံရမယ်ဆိုတာသဘောမဟုတ်တော့အဲ့ဒါသိမခံမဲနဲ့ကိုကြိုက်တဲ့အာယုံလေးတွေတူတိုင်းတူတိုင်းလက်ခံလို့ရှိရင်ဒုက္ခဖြစ်တတ်သည်ဆိုတာအရေးကြီးတယ် အဲတော့အခုဒီမှာအဲဒီလိုယောဂီကောင်းတွေနဲ့ယောဂီဟောင်းမြေကြီးကဲတော့သိခံနိုင်ရမယ်ဆိုတဲ့နေထာယုံလည်းသိခံနိုင်ရမယ်အိဋ္ဌာယုံလည်းသိခံနိုင်ရမယ်ငခုလုံးကိုဆိုလိုတယ်ဒါလေးမနာကောင်းပါလေမနာကောင်းတဲ့ဩဝါဒများစွာပြပေးတဲ့အဲဆိုကောင်းဆိုးနှစ်ပါးတွေ့တော်ညာမချနေလို့ရှင်းရမည် နေ့ကဟောပြီးသားပါပဲအောင်ဘုက သမောစာရွက်နဲ့ပါလဲဆိုတော့အများအားမှတ်ရအောင်လို့ထပ်ပြီးတော့ဟောရတယ်ဒီတစ်ပုဒ်ကဟောလိုက်ရင်နောက်ပါလေအကုန်လုံးသဘောပေါက်ကုန်ပါပြီအဲနောက်တစ်ခါပထဝီဓာတ်နဲ့ပြီးတော့အာဘောဓာတ်နဲ့အာဘောဓာတ်နဲ့အာဘောသမံရာဟုလဘာဝနာဘာဝေဟိအာဘောသမဟိဒေရာဟုလဘာဝနာဘာဝရတောဥပ္ပန္နာမနာဘာဝနာဘာသာသစိတ်ဒါနာပရိယာယဒါယအထသံတိ ရာဟုလဖြစ်သားရာဟုလအာဘောဓမံဘာဝနံအာဘောဓနှင့်သူသောဘာဝနာကိုအာဘောဓနဲ့သူသောဘာဝနာကိုဘာဝနာကဒီပါတော့မဟုတ်ဘူးအာဘောဓသူအောင်လို့နှလုံးသွင်းတဲ့ဘာဝနာပါပဲဒါပဲမလို့ပြင်စားပြီးတော့ဒါကိုအကြောင်းကျိုးပြင်စားပြီးကြလားခေါ်တာပါပဲ အဘောဓာနဲ့တူသောဘာဝနာကိုဘာဝေကြီးပွားလေလောအဘောဓာနဲ့တူအောင်နှလုံးသွင်းတဲ့ဘာဝနာပွားပါလေတဲ့ရည်ရနဲ့တူအောင်နှလုံးသွင်းတဲ့ဘာဝနာပွားပါတဲ့သာဟုလာจิตာယဟုလာဤအကျိုးကအဘောဓမဘာဝနာအဘောဓာနဲ့တူသောဘာဝနာကိုဘာဝရတော်ပွားစီသောจิตသင်အဝါစေသင်ဤစိတ်တံစိတ်ဒီအဲစိတ်တံစိတ်ကို ဥပ္ပန္နာဘာဝကဥပ္ပန္နာမနာပါမနာပါဖတာဖြစ်ပေါ်လာတော့နှစ်သက်ဖွယ်မနှစ်သက်ဖွယ်တွေ့လို့ဒီပရိယာရာယဆွဲဆောင်ရင်နာထာတန်ကြီးမတီကုန်လားဒါမှမဟုတ်ဒီခါဒီမှာမကောင်းတဲ့ဥစ္စာဘာမှဝိပဿနာဉာဏ်ကြီးကောင်းဆိုအာယုန်နဲ့တွေ့တဲ့အခါမှာကောင်းဆိုအာယုန်တွေကသမာဝါယအဲ့ဒီသမာဝါယစိတ်ကိုဆွဲဆောင်ပြီးတော့သွားရတယ်ရေလိုပဲသဘောထားပြီးနှလုံးသွင်းထားလို့ရှိရင် ကျင်းစိတ်ကိုအဲ့ဒီအတွေ့တွေကမဆွဲနိုင်မဲနဲ့ဖြစ်ပါလိမ့်မယ်တဲ့စိတ်ကလေးကြီးနေနေပါလိမ့်မယ်။ဆန္ဒပစီတုံးကအတိုင်းပါပဲ။တရားထာတိရာဟုလာအပတမေသူသိမိတော်ဝင်ဒီအသိစိတ်တော်ဝင်ဒီစသည်နဲ့ဟောတယ်။ရေထဲမှာစင်ကြယ်သားတွေလည်းဆေးကြတာပဲတဲ့မစင်ကြယ်သားတွေလည်းဆေးကြတာပဲတဲ့ရေထဲမှာစင်ကြယ်ကြောက်တို့ငကာတို့ ဟိုးအသေးတို့ဒီလိုပါတွေလည်းပဲရေထဲမှာသိတာပါပဲဒီကြိုးကြမစင်ကြဲတဲ့အဲအညစ်အကြေးတွေလူပေးနေတဲ့ဒိုးသေးလိုက်ဟိုးအသေးတွေသိကြောလိုက်အဲဒီလိုလုပ်ကြတယ်မျိုးမျိုးပါပဲခြေတော်ခြေပါဆိုသူရတွေပါပဲရေရေရေနဲ့အင်္ဂါတွေပါလေဆိုရေနဲ့အညစ်အကြေးတွေသိနေကြတာဒီလိုစားတယ်အဲဒီလိုစင်ကြဲတာလည်းသိမစင်ကြဲတာလည်းသိ ဝိဉ္ဇဉ်ငယ်လေးလည်းဆေးတွေတို့ဒီဘုတ်တို့တွေဘုတ်တို့နှတ်တို့ဒီလိုဟာတွေလည်းဆေးတာပဲတဲ့ဒါပေမဲ့လို့အဲဒီလိုဆေးတဲ့အတွက်ရေကဘာဖြစ်တော့ကောင်းတာတွေဆေးတဲ့အတွက်ဝန်တာသလားတက်ကြွသလားဝန်တာတက်ကြွခြင်းမရှိပါဘူးဒီထဲမှာငါးတာတွေထည့်လိုက်အဲစိန်တွေကြောက်တွေထည့်ပြီးတော့ဆေးလိုက် သူကဘာမှတက်ကြခြင်းမရှိပါဘူး။ရေကြီးတွေဆေးလိုက်ကြော်လိုက်ဘာမှမဖြစ်ပါဘူး။အဲ့ဒါလိုပဲမိမိကိုယ်ထဲမှာရှိတဲ့အတွင်းအစ္စအစ္စတိကအာဘောဓအတွင်းကရေဟာလည်းအပြင်ကရေလိုပဲအတူတူပဲအာဘောဓတည်ပဲလို့မလုံးမကြီးပါအဲအပြင်ကရေတွေစိတ်မဆိုးသလိုစိတ်မတက်ကြွသလိုကိုယ်ထဲကရှိတဲ့ရေတွေအကြောင်းပြုပြီးတော့လည်း တက်ကြွခြင်းစိတ်ဆိုးခြင်းမဖြစ်မဖြစ်ဘဲနဲ့နေအောင်လို့ပွားများပါတဲ့အားထုတ်ပါတဲ့အဲ့ဒါလို့ဆိုပါတယ်မတူกว่าတူกว่าအောင်အဲ့ဒါကတော့ခုနအတိုင်းပါပဲစာကြည့်ရင်တွားရမယ်အာဘောရပြီးတော့ဒီဇောရကိုတော့ရမယ်ဒီဇောရအဲရမယ်သူဝရုံးတော့ပြောတာသူဝရုံး ကောင်းဆိုးနှစ်ပါးတွေ့တော်ညာမချရည်လိုခြင်းရမည် ထို့သူကသေသောသမံရာဟုလဘာဝနာပါဝေဟိစသည်ဖြင့်မြတ်စွာဘုရားဟောတယ်အရိယာပိဋကသေသောဓာတ်နဲ့မင်းနဲ့အလားတူအောင်ကျင့်ပါသေသောတရားထာပြီးရာဟုလသေသောတဟတိသုသိမ့်ပြီးအသုသိမ့်ပြီးစသည်ဖြင့်ဟောတယ်ဘာဟုလားစိတ္တရာဟုလားတရားထာပြီးဥပမာအားဖြင့်ပြောရလင် ကျေသောမိ၏သူစိမ့်ပြီးစင်ကြယ်သောအရာကိုလည်းတည်းအတိလောင်၏လောင်ကျွမ်း၏အပိစိမ့်စင်ကြယ်သောအရာကိုလည်းတည်းအတိလောင်ကျွမ်း၏စသည်ဖြင့်အဲမိကစင်ကြယ်ပါလေးလည်းလောင်သွားတာပဲတဲ့စင်ကြယ်ပါခြင်းနဲ့အဝတ်အထည်စသည်အသောဝူတွေလည်းလောင်သွားတာပဲငါတို့ပါလေဒီလိုဟာတွေပန်းနေဒီဟာတွေလည်းလောင်တာပဲစင်ကြယ်တဲ့ဥစ္စာမစင်ကြယ်တဲ့ခြင်းချင်းငယ်လေးလည်းသူ လောင်တာပဲ ပြီးလောင်ပြီးသမားတော်မိစုအကုန်လုံးလောင်တာပဲအဲဒီစင်ကြယ်သားတွေလောင်ရတဲ့အတွက်တက်ကြွခြင်းဝမ်းသာခြင်းဖြစ်သလားဆိုမဖြစ်ဘူးမစင်ကြယ်သားတွေညွန်စရာတွေလောင်ရတဲ့အတွက်စိတ်ညစ်ခြင်းစိတ်ကြဲခြင်းနှလုံးမသာခြင်းဖြစ်သလားဘာမှမဖြစ်ပါဘူးတဲ့ဒီလိုပဲညီညတယ်အဲဒီလိုပဲမိမိတို့ဣဇရတနာမှာလဲသေဇောရသေယုအားဖြင့်၄ပါးအဲဇာဝပန္နကနဲ့ဟောထားတဲ့ ဒီဇောနဲ့ဆိုရင်၅ပါးပေါ့လေဒီဇောက၅ပါးရှိတယ်ပူငွေ့တယ်ဣဇဒာကဒီဇောအပူနဲ့ဗဟိတာကမိဒီဇောအပူနဲ့အတူတူပါပဲဒီဇောကပူလောင်တဲ့သဘောသဘောတရားပါပဲပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့ဒီတော့အပြင်ကဒီဇောဓာတွေဟာကောင်းတာနဲ့တွေ့လို့လောင်ရလဲဘာမှမဖြစ်ဘူးမကောင်းတာနဲ့တွေ့လို့လောင်ရလဲဘာမှမဖြစ်ဘူးမြုံမပြောင်းတယ်လို့ပဲ မိမိတဏ္ဍာငါဒီသောတာဒီမှာလည်းပဲဒီတိုင်းပါပဲကိုယ်ထဲမှာကောင်းတဲ့အာယုန်တွေကြာလာလည်းပဲဝမ်းမြောက်ဝမ်းသာကြံပြီးမကောင်းတဲ့အာယုန်တွေကြာလာလည်းစိတ်ပြည့်ကြံပြီးအဲဒီသောတာနဲ့တူအောင်လို့နှလုံးသွင်းကျင့်ရမယ်အဲဒီလိုအပြင်ကမီးဒီသောတာနဲ့တူအောင်မိမိကိုယ်ကိုနှလုံးသွင်းကျင့်နိုင်လို့ရှိရင်ကောင်းသောအာယုန်မကောင်းသောအာယုန်နဲ့တွေ့တဲ့အခါကလည်းစိတ်ဓာတ်ဟာမလှုပ်ရှားပဲမပြောင်းလဲပဲမပြည့်စည်ပဲ ကြည်ကြည်လင်လင်သာသာရှင်းရှင်းနဲ့ဒီရမီသွားပါလိမ့်မယ်။အဲဒါဆိုရမယ်။ကောင်းဆုံးနှစ်ပါးတွေ့တော်ညာမချမီးလို့ရှင်းရမည်။

ပြဖို့အတွက်မြင်မဝါယောဓာဟာအရေးကြီးတာကောင်းတာတွေကိုလည်းတိုက်သွားတာပဲတဲ့ဒီဆိုတာလူယုံတန်းယုံဓာနာဝါယောသူစိမ်ပြီးအတုစိမ်ပြီးသီလကောင်းတာဖြစ်မကောင်းတာဖြစ်ဖြစ်သူကတိုက်ခိုက်ပြီးတော့သွားတာပဲကောင်းတာလည်းဒီလေးတိုက်ခိုက်သွားတာပဲမကောင်းတာလေးလည်းတိုက်ခိုက်ပြီးတော့သွားတာပဲအကုန်လုံးတိုက်ခိုက်ပြီးတော့သွန်းခွေ့ ဆွဲဆောင်ပြီးတော့သွားတာပဲသူလေးတွေဆိုတာ။ပိုင်းရင်းစင်ကြတာတွေလည်းသူတိုက်သွားတာပဲသူတွေ့လို့ရှိရင်အဲဒီမှုေးတဲ့အနနဲ့ပန်းနေလည်းသူတိုက်သွားတာပဲ။အဲမကောင်းတဲ့မစင်ပုံတွေပါတွေလည်းသူမချောင်ပါဘူးသူကတော့တိုက်သွားတာပဲဘုံလုံးအရင်ကြီးတွေပါတွေဘုံလုံးတိုက်ဆိုင်တယ်။အဲဒီလိုပဲအဲဒီလိုလေဟာကောင်းတာတက်ရလို့လည်းသူ့မှာဝန်တာခြင်းအားရခြင်းတက်ကြွခြင်းမရှိဘူး။ မကောင်းတာတွေတက်ရလို့ညစ်ကြေးတွေနဲ့တွေ့ရတယ်လို့စိတ်ညစ်ခြင်းစိတ်ကြွခြင်းအဲစိတ်နှလုံးစိတ်နှလုံးကြာဆင်းသွားတဲ့ခဲလို့ရောပါသွားခြင်းအဲ့ဒါတွေလည်းသူဘာမှမရှိဘူးအဲ့ဒါလိုပဲယမိတဏ္ဍာလည်းပဲအပြင်ဘက်ကလေတွေလိုပဲကိုယ်ထဲမှာလည်းရှိတဲ့လေတွေရှိတာပေါ့အဲ့ဒီလေတွေနဲ့သဘောတူပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးကနှလုံးသွင်းပြီးတော့ကောင်းတာတွေနဲ့တွေ့ရတယ်လဲဝမ်းမသာဘူးမကောင်းတာတွေတွေ့ရလဲစိတ်မပြေဘူးရ အဲဒီလိုတည်ရနိုင်အောင်လို့အာထုပါလို့ဆိုလိုပါတယ်ဒါပဲကြည့်ရမယ်ကောင်းဆိုးနှစ်ပါးတွေ့တော်ညာမချလေလို့ရှင်ရမည် သာရောက်သူထဲမှာလည်းအာသာသာကရှိတော့မြင်ကအာသာသာနဲ့အတူတူပဲလို့ဟောတာအာသာသသမံရာဟုလဘာဝနာဘာဝေစသည်ဖြင့်ဟောတာအာရာဟုလစိတရာဟုလအာသာသသမံဘာဝနာဟင်းလင်းမြင်ရနဲ့ဒူရောဘာဝနာကိုဝါဟင်းလင်းမြင်ရနဲ့ဒူအောင်နှလုံးသွင်းသောဘာဝနာကိုဘာဝေကြီးပွားစေပါလောမိမိကိုဟင်းလင်းမြင်ကောင်းမြင်ရနဲ့ဒူအောင်နှလုံးသွင်းပါ အပြင်ဘက်ကတကားပေါက်ပရင်ပေါက်လေပေါက်ကိုးပေါက်ပြီးတော့ဟင်းလင်းမြင်အရာဝါလုံးကောင်းစရှိတယ်ဒါရီယာပုဂ္ဂိုလ်တ attva မဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးအဲ့ဒါတွေကဘာနဲ့မှလည်းတိုက်ခိုက်ခြင်းမရှိဘူးတဲ့အာကာသောနာကတတိတိအာကာသောဟင်းလင်းမြင်ရာတိကတတိသုံးခုသောယန္နနာပရိဟိတော်မတိ ရှင်းလင်းမြင်ဆိုတာဘယ်မှာတီးနေတယ်လို့ဒါနဲ့ညှိနေတယ်ဘာနဲ့ထိနေတယ်လို့မပြောရဘူးဒါအကာသဟာဘာနဲ့မှထိနေတယ်လို့မပြောရဘူးအမှန်စင်းဒီဗေဒိပုဂ္ဂိုလ်ရဲ့အမြင်နဲ့ဆိုလို့ရှိရင်အာဂါသဟာရှင်းလင်းမြင်ရဟာဘေးကရှိတဲ့ရာဟုတုတွေနဲ့သိစနေတယ်လို့ဒီလိုပြောကြရှင်းလာပေါ့လေဒါပေမဲ့လို့သူသိစခြင်းမရှိဘူးတဲ့သူကဆက်တော့ဆက်နေတာဒါပေမဲ့မရှိဘူးတဲ့ဘာလို့လဲသူကသိနိုင်တဲ့တရားကိုမို့အာဂါသကသိကောင်းတဲ့တရားမို့အာဂါသဆိုရှင်းလင်းမြင်ရဘာမှသိလို့မရမသိနိုင်ဘူး အာဂါသကိုလည်းနဲ့စမ်းသပ်ကြည့်လို့လည်းမထိနိုင်ဘူးဒုံနဲ့ပါနဲ့ရိုက်လို့လည်းမထိနိုင်ဘူးဘာနဲ့မှထိလို့ပြစ်တာမဟုတ်ဘူးအာဂါသဟာအာဂါသပဲခင်းနေနေမယ်ထိလို့မရဘူးတိုက်လို့ထိုက်လို့မရဘူးအဲကြောင့်အာဂါသောအာဂါသသည်ကာရစီသုံးတဲ့ကုသောရနဲ့နာပရိတိတော့မကြည့်ဘယ်မှာမှကြည့်နေတယ်ပြောရဘူးအာဂါသဒီနေလို့ရှိရင်ဥပမာမြေကြီးပေါ်ဒီနေလို့ဆိုမြေကြီးနှုတ်လိုက်ရင်သူပြက်သွားမှာသူလိုပြက်သွားတာမဟုတ်ဘူးအဲ အစာဝတ္တခုပေါ်မှာတည်နေပါလေဆိုအစာဝမရှိရင်ဒီအာဃာတပြည့်သွားမှာဒီလိုလည်းပြည့်သွားတာမဟုတ်ဘူးဒါဘယ်မှတည်နေတာမဟုတ်ဘူးပဲဝါလုံးကောင်းတဲ့အာဃာတဝါလုံးပေါ်မှာတည်နေတယ်လို့ဒီလိုမဟုတ်လားလို့မေးကြဒီလိုလည်းမဟုတ်ဘူးတဲ့ဝါလုံးကောင်းဝါလုံးပြည့်သွားလေဒီအာဃာတပြည့်တယ်လို့မဆိုအာဃာတဟာသူ့ဟာသူနေနေတာပဲဟွန်းအာဃာတကပြည့်သွားတာမဟုတ်ပြည့်ချင်းမရှိဘူးပြည့်ချင်းလည်းမရှိဘူးပြည့်ချင်းလည်းမရှိဘူးအာဃာတဆိုတာမန္တလေးအာဃာတအပြင်းညပဲသူကပရမသဘောကိုဟုတ်ကုန်မဟုတ်ဘူးသူကဒီနေ့ပြည့်ချင်းမရှိတဲ့သဘောတရား အဲဒီတရားပေါက်ပရိမောအစရှိတဲ့ဟင်းလေးမြင်ရတရားဘယ်မှမမတည်သလိုပဲဘယ်မှမမတည်ဘူးဆိုတော့ဘာနဲ့မှထိမိကြမရှိဘူးပေါ့ကောင်းတာလည်းလည်းပဲတွေ့လို့ထိကြမရှိမကောင်းတာလည်းတွေ့လို့ထိကြမရှိဘူးညှိကြမရှိဘူးအခုအာဂါသမဟုတ်တဲ့အနေအားဖြင့်ဆိုလို့ရှိရင်ကောင်းတာလေးနဲ့တွေ့ရင်လည်းထိပြီးတော့ဒါမှညှိတွဲနေတာကိုမကောင်းတာလည်းတွေ့လို့ရှိရင်လည်းထိပြီးတော့ အဲဒီမှာလည်းဒေါသနဲ့ညှိတွဲနေတာပဲအတိအညိတွေရှိနေတာအဲဒီလိုအာကာသဘာမှအတိအညိမရှိတာလို့ပဲမိမိကိုယ်ကိုအတိအညိမရှိအောင်အာထုတ်ပါတဲ့ကောင်းတဲ့အာယုံနဲ့တွေ့ပြီးတော့လည်းမရှိညိအောင်မကောင်းတဲ့အာယုံနဲ့တွေ့ပြီးတော့လည်းမရှိညိအောင်အဲဒီလိုအာထုတ်ပါတဲ့ဒီလိုဆိုရင်ကောင်းတဲ့အာယုံအကြောင်းပြုပြီးတော့လည်းမြေသက်သာမှု ဝမ်းသာမှုတက်ကြွမှုမဖြစ်တော့ဘူးမကောင်းတဲ့အာရုံနဲ့စပြီးတော့လည်းပဲစိတ်ကြမှုနှလုံးသားမှုစိတ်ဓာတ်ကြဆင်းမှုတွေမဖြစ်တော့ဘူးဒီလိုဒီဝါမှာအဲဒါနဲ့မှဘယ်ရမှမြမကြည်ရအာကာသလို့ရှင်းရမည်အဲဒီလိုရှင်းလို့ရှင်းရဖြစ်ပေါ်လာတဲ့အကောင်းအဆိုးနှိမ့်သက်ဖွယ်၊တရားပွဲမနှိမ့်သက်ဖွယ်၊ယုံမုန်းဖွယ်ဖြစ်တဲ့အတွေ့တွေဟာစိတ်ဓာတ်ကိုမဆွဲဆောင်နိုင်မဲနဲ့ သိတာဟာဒီကြီးလင်သမချင်းချင်းနဲ့ဒီပါပါလိမ့်မယ်တဲ့ဆိုရမယ်ဘယ်ရမှာမမတိယဘာသာပလို့ရှင်းရမည် သမာဟိသေရာဟုလဘာဝနာဘာဝရတော်ဥပ္ပန္နာမနာပါမနာပါဖသာစိတ်ဒါနပရိယာရာယသတ္တံတိသာဟုလစေတရာဟုလအာရတသမံဟင်းလင်းပြင်ရနှင့်တူတော့ဝါဟင်းလင်းပြင်ရနှင့်တူအောင်နှလုံးသွင်းသောဘာဝနာဘာဝနာကိုဘာဝရတော်ပွားစေသောစေတ္တံဝါသင်ဤစိတ်တံစိတ်ကို မနာပါမနာပါဖာသာနှစ်သက်ဘွယ်မနှစ်သက်ဥပ္ပန္နာမနာပါမနာပါဖာသာဖြစ်ပေါ်လာတော့နှစ်သက်ဘွယ်မနှစ်သက်ဘွယ်အတွေ့တို့သည် ပရိယာရာယအဆက်ဆောင်ရဏထာသံတိမတိကုံတံအဲဒါကောင်းတာတွေနဲ့အတွေ့သိုးတာနဲ့ဗာနဲ့အတွေ့တွေ့အာယုံတော့စိတ်မလိုက်ပဲနဲ့ဒီဒီနဲ့သံသာချင်းချင်းနဲ့ဒီကနေနိုင်ပါလိမ့်မယ်အဲဒီလိုရှင်းရမယ်လို့ဆိုလိုတယ်အဲဒါဘုရားကပြောခဲ့တဲ့အတိုင်းယဟနာဖြစ်မှသိကြရှင်းမှာ ညာနာမဖြစ်သေးခင်တော့ဒီလောက်ဒီတမ်းကိုခဲနေညာနာမဖြစ်သေးခင်ဒီနိုင်တာကတော့သင်္ခါရုပ္ပခာညာရောက်တဲ့အခိုက်အတန့်မှာသင်္ခါရုပ္ပခာညာဖြစ်နေတဲ့အခိုက်အတန့်တော့ဒီကြတယ်ဆိုတော့သင်္ခါရုပ္ပခာညာရောက်နေတဲ့အခိုက်အတန့်မှာသလင်ဥပ္ပခာခေါ်တာကိုညာကကောင်းဆိုးအာရုံနဲ့တွေ့ရင်လည်းမချူကြဘူးကြားရကနာရကစားရကတွေ့ကြည့်ရကဒီကုသနာကြာပြီးညာကအကောင်းဆုံးအောင်နဲ့တွေ့လည်းမထူးကြဘူး။ဒေဝသူမနောဟောတိနာတုံမနော ဝမ်းမြောက်ဝမ်းသာလည်းမရှိဘူးနှလုံးမသာလည်းမရှိဘူးလေသူပစ္စတော်ဝိရရတိတဲ့လိလူရှုပြီးတော့နေနိုင်ပါတယ်ပြီးုံပြီးုံနေလိလူရှုနေသာသနာဆိုတဲ့ဥစ္စာကဘတော်တာဥစ္စာတော့မှတ်ရပြီးတော့ပြီးနေလို့အဲပါသာလုံးပိဿသံဘုဒ္ဓဒီရလဲသူမူလာပါလေရဲ့အဲမြင်မြင်ပြီးတဲ့အာယုံကိုသီလသမာဓိပညာဆိုတဲ့သုံးပါး မှားရပြီးတော့မှားရပြီးတော့သိနေရမှာဒီတိုင်းမြင်လဲမှားရပြီးတော့သိနေလို့ရှိရင်အမြင်ရတဲ့အာယုံမှာကောင်းလို့လဲဝမ်းမြောက်ဝမ်းသာမှုပြုမကောင်းလို့ဝမ်းမြောက်နှလုံးမသာမှုမပြုဘူးဒီလိုရှိပြီးတော့နေနိုင်တယ်သတ္တဝါလိမ္မာယာလိမ္မာကြောင့်ဒီလိုရှိပြီးတော့နေနိုင်တယ်လိမ္မာရောက်ကြောင်းမဲ့ဒီပြပါပြန်သုံးမှာကြောင့်ဒီတော့ကရဏသတိကြောင့်အသိဉာဏ်ကရှုမှတ်ကမှန်စွာသိပါသည် ဝမ်းသာမပဲစိတ်မဖြစ်ကျုလေလေးလျူနေယဟန္တာအတွင်ယောဂီရှင်ကျုနေသင်နိုင်လေဆိုရင်ဘုရားသာလိပုဂ္ဂိုလ်ကဆောင်ပုဒ်တယ်သိရတယ်ဆိုဘူးလားပါအဲ့ဒီတိုင်းသင်္ခါရုပ္ပခဏညာရောက်တဲ့အခါဒီတိုင်းပြီးပါတယ်မှားရတဲ့အာယုံလေးပြီးအောင်ပြီးအောင်ညပဲကောင်းတဲ့အာယုံလာခဲ့ပြီးပြီးကြောက်သွားတာမကောင်းတဲ့အာယုံလာခဲ့ပေါ်ပြီးကြောက်သွားတာဒါလေးပြီးနေတာဒီရင်းနဲ့ပေါ်ပြီးကြောက်လာလေးတွေပဲပြီးနေတာ

ဉာဏအတွင်ယောဂီချင်းရှုနေပြင်နေနေသံဝိပဿကောကာတုံတကောတိလို့ထားတာကလည်းဆိုထားပါတယ်။တန်တော်သာလင်သေခာဝိပဿကောဝိပဿနာရှိသောယောဂီပုဂ္ဂိုလ်ကြီးကာတုံဒီခြင်းကတကောတိသွားနိုင်ပါပြီ။ဝိပဿနာရှိတဲ့ပုဂ္ဂိုလ်လည်းငါတို့ပြည်တိုင်းရောက်တော့ဒီဟာပြည့်စုံနိုင်ပါတယ်။အဲဒီအောင်အားထုတ်ဖို့ပါပဲ။ဒါကြောင့်အာယုံကောင်းဆုံးနှစ်ခုကိုအတူပြုပြုနိုင်တဲ့ ဒါရီဂုံနဲ့ပြည့်စုံတော်မူတဲ့ဉာဏပုဂ္ဂိုလ်များလို့ဖြစ်အောင်ကျင့်ဖို့ရဒီတုတ်ကဩဝါဒပေးပါတယ်ကရာဟုလာကိုဗရဏပြုပြီးတော့ကောင်းတာပြီးတော့ပေးတာအကုန်လုံးသာသနာတော်ဘင်းမှာရှိတဲ့ပုဂ္ဂိုလ်တွေယဟန်ပုဂ္ဂိုလ်ယဟန်မိမအဲဥပါဒကယောက်ျားဥပါဒကမိမအကုန်လုံးတတ်နိုင်တဲ့ပုဂ္ဂိုလ်တွေပြင့်ဖို့ရပါပဲဒါနီးပြတာသာသနာကောင်းတဲ့ဥစ္စာတော့ဘယ်လောက်ညာဒီလက်ရင်းဖြစ်ပါသာသနာတော့ရသီလသမာဓိညာတော့ကောင်းတဲ့ဥစ္စာပါပဲလား အကုန်လုံးစုံသွားပါလေစုံသွားတော့မေတ္တာကရုဏာမုဒိတာဥပိ္ပခါလည်းပွားရမည်။ဒါလေမေတ္တာရာဟုလာဘာဝနာဘာဝေဟိမေတ္တာဟိတေရာဟုလာဘာဝနာဘာဝရသောယောအာယောပြပါတော့သောပရိသတိ ရာဟုလာစိတ်တရာဟုလာမေတ္တာဘာဝနာမေတ္တာဘာဝနာကိုဘာဝိပွားလေတော့ခဏပထဝီအဘောတေဇောဝါယောအာကာသနဲ့တူအောင်မိမိကိုပြုပြီးတဲ့ပြင်ဆာမေတ္တာဘာဝနာလည်းပွားလိုက်အောင်သိကြရာရာဟုလာစိတ်တရာဟုလာမေတ္တာဘာဝနာမေတ္တာဘာဝနာဘာဝရတဲ့ပွားစီသောတည်သင်အား ရောပြပါတော့အကျဉ်အကြောင်းညွှန်တယ်ဖြစ်နိုင်တော့ပြပါရာလေးအာတိစီသောတုပြပါရာဘောပိယတတိဆေအားလက်တံသောတုပြပါရာလေးပိယတတိသင်လက်တံဆေအားလို့ဆိုသင်ပါပါမေတ္တာဘာဝနာပွားများလို့ရှိရင်အကြောင်းညွှန်ရင်ဖြစ်မဲ့ပြပါရာဆိုရှိရဲ့အဲလိဋ္ဌာယုံနဲ့တွေ့ရင်ပြပါရာဖြစ်လိမ့်မယ်ကိုမကြိုက်တာမြင်ရလို့ရှိရင်ကိုမကြိုက်တာကြားလို့ရှိရင် ဇုံတယောက်ပေါ်မှာပြင်းမမှုကြပါလားဖြစ်လိမ့်မယ်ဒေါသဖြစ်လိမ့်မယ်အဲဒီဒေါသကိုမေတ္တာဘာဝနာပွားရင်သင်နိုင်ပါတယ်ဒေါသရှိတဲ့ပုဂ္ဂိုလ်ကမေတ္တာဘာဝနာပွားရတယ်အများအားလေ့လာနေတော့သတ္တဝိညာဉ်ပါပေါ့တချို့ကဒေါသကြီးတာမေတ္တာဘာဝနာမပွားဘဲနဲ့ဟွန်းအာဘိညာရှိတယ်ဟာဒုက္ခတော့ငယ်ငယ်ကစပြီးတော့

ဒီဆိုရတယ်ဆိုလို့ရှိရင်လူတယောက်တွေ့ရင်ချမ်းသာပါစေချမ်းသာပါစေဆိုတော့ကိုယ်စိတ်တွေအမြဲနှလုံးသွင်းဒါကြောင့်ဒီပုဂ္ဂိုလ်ကမတော်တာပြောလဲကိုယ်ကချမ်းသာပါစေနှလုံးသွင်းနေရင်ဆိုတော့စိတ်တော့သိုးစရာတော့အကြောင်းတော့ပေါ်လာမှာပေါ့လေပေါ်လာမယ်ကိုယ်ကချမ်းသာပါစေနော်ချမ်းသာပါစေဆိုရင်တော့အာမတော်တာပြန်ပြောလိုက်လို့ရှိရင်သူ့ကိုဆင်းရဲသွားတော့မယ်ဆိုမပြောပြဘူးပေါ့နည်းနည်းသက်သာကိုရတာပေါ့အဲဒါပုဂ္ဂိုလ်တွေတိုင်းတွေတိုင်းချမ်းသာပါစေချမ်းသာပါစေလို့နှလုံးသွင်းရအောင်အဲဒါမေတ္တာဘာဝနာပွားပါလေတဲ့မေတ္တာဘာဝနာပွားဖို့မှာတော့ပြန်ပြန်ပါ

ချမ်းသာပါစေချမ်းသာပါစေဒါတော့ဆိုပြီးတာပါပဲစိတ်ထဲကနှလုံးသွင်းရမှာဒါပေမဲ့လို့ယေဒနာမှလာတဲ့အတိုင်းဟုတ်ရတာဟွန်းတို့အာဇာဝေဇာဟွန်းအာနိကဟွန်းဒုက္ခယတနာပိယရာမြေလေးပုံနဲ့ပွားရမယ်အာလုံးသတ္တဝါလေးသတ္တဝိတ္တဒီရင်ပုဒ်တွေတော့ပွားနိုင်တယ်ဘုဝေပွားနိုင်သဗ္ဗေတ္တအာလုံးသတ္တဝါလေးအကုန်လုံးသတ္တဝါသတ္တဝါတွေအကုန်လုံးအဝေရာဝန္တုဘေးရကင်းကြပါစေ။အာဗျာပိဇာဝန္တုသိသိရကင်းကြပါစေ။ အာနိကဝွန်သူကိုဆင်းရဲကြကြပါလေသူတိအာရဏံတရေရန်သူကိုသိနေကြချမ်းသာ၍ဆိုချမ်းသာစွာနဲ့မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေခန္ဓာဝန်ဆိုတာသံဃာကတောင်းလေးတယ်ဒီခန္ဓာဝန်ကြီးရသူဒီတိုင်းနေတဲ့စားစရာရှာပြီးတော့ကျွေးရတယ်ဝတ်စရာလည်းရှာပြီးတော့ဝေးရတယ်နေစရာတိုင်းစရာတွေလည်းသူပေးရတယ်ညီမိုးချူရတယ် သာကျင်အောင်လုပ်ရတယ်အညောင်းညာပြောင်းကြမ်းမာရေးပြောင်းလုပ်ရတယ်ဒီထဲကနေပြီးသူကအပျော်လေးကြိုက်သေးတာကိုကာမဂုဏ်အယုံလေးတွေကလည်းသူကျွေးရသေးတယ်တောင်းလေးနဲ့ခန္ဓာကြီးပါခန္ဓာသိလိုလိုက်နေတဲ့ပုဂ္ဂိုလ်တွေသိဒုက္ခတွေများနေတာပဲလို့သာအဲဆောက်ကြည့်နေတဲ့စောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေနည်းနည်းသက်သာရရအဲတော့ဒီခန္ဓာကြီးဆန်းဆန်းသာသာနဲ့ အလွယ်တကူနဲ့စားတာလည်းအလွယ်တကူနဲ့ရစားကြတယ်အလွယ်တကူနဲ့ရဝတ်ကြတယ်နေကြထိုင်ကြတယ်သုံးကြဆွဲကြတယ်ကြော်ကြပါကြတယ်အလွယ်တကူနဲ့ရပြီးပြည့်စုံလို့ဆိုတာတော်တော်ဝင်လေးတယ်ဒီခန္ဓာဝင်ကြီးအဲဒီခန္ဓာဝင်ဝင်နေတဲ့ခန္ဓာဝင်ကြီးဆောင်ရင်းဆောင်ရင်းနဲ့မတော်တာတွေသွားပြီးအကုသိုလ်တွေရှိအပယ်လေးပါးကြဒုက္ခတွေအများကြီးရောက်တယ်ဒါကြောင့်အဲဒီလို ဒုက္ခမရောက်အောင်လို့ချမ်းချမ်းသာသာနဲ့မိမိခန္ဓာကိုယ်ရပ်ဆောင်နိုင်ကြပါစေ။မေတ္တာပို့ရမှာ။ဒါဆိုရမယ်မေတ္တာပို့ပြီးတရားသိတော့မယ်။အားလုံးတတ္တဝါတွေသေယံကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ သမ်းသာစွာနှင့်မိမိခန္ဓာဝန်ကိုသက်ဆောင်နိုင်ကြပါစေသာသနာ့သာသနာ့ဒီကအလုံးသတ္တဝါတွေအောင်မညီနေပြီးတော့ပြည်ရန်ကျင်ကြပါစေပြည်ရန်ကျင်ကိုယ်လည်းကျင်ကြပညာလည်းကျင်ကြပါစေကိုယ်လည်းစိတ်ဆင်းရဲခြင်းနဲ့ပညာတွေလည်းကျင့်ကြပါလေကိုယ်လည်းကိုယ်ဆင်းရဲခြင်းနဲ့ကိုယ်ဆင်းရဲစွာညောင်းလာကြတာပူရနာတာကျင်နာကြခဲ့တာအဲဒုက္ခ ဒါအစရှိသောအနိဋ္ဌာယုံနေနဲ့မကောင်းသောသူတွေတွေ့ပြီးနာကျင်နေခဲတာတွေဒါတွေကသူသူကိုဆင်းရဲတွေပဲ။အဲဒီအရေးကြီးနေတာ။ဒါနဲ့ဒေတာနေသိဒုက္ခဥဒ္ဒါရီသိမြင်ရ။ပုတ်ရင်းကမဲ့။ဉာဏ်ဉာဏ်သာသာနဲ့စာရေးတော်ရေးစရှိပြီးပြည့်စုံပြီးတော့အဲဒီမဲ့စီအဲဒီလိုလည်းနေနေရတယ်။ဒါကြောင့်အဲဒီလိုပဲသိကြပါစေလို့သတ်တော်လေးအာရုံပြုရမယ်။အာရုံပြုရင်းနဲ့နောက်ကလည်းပဲနှလုံးသွင်းတဲ့စိတ်ကလေးတွေပြန်ရှုရမှတ်ရရမယ်။ မှားလိုက်တော့ရှိအလုံးသတ္တဝါတွေအောင်ပြီးတဲ့စိတ်ကမေရန်ကင်းကြပါစေနှလုံးသွင်းတာမရှိဘူးအဲဒါဝိပဿနာပဲနောက်ကလိုက်လာတော့မမြဲတဲ့သဘောလေးနောက်ကလိုက်ပြီးရှိတယ်အာလုံးသတ္တဝါတွေသေယံကင်းကြပါစေသိစင်းရကင်းကြပါစေ ကိုဆင်းရဲခြင်းကြပါစေကိုစိတ်နှပြသမ်းသာစွာနဲ့အာနာဝံကိုရွတ်ဆောင်နိုင်ကြပါစေအာလုံးဘတ်တော်ရေသေရန်ကင်းကြပါစေ တ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့အာနာဝံကိုရွတ်ဆောင်နိုင်ကြပါစေအာလုံးဘတ်တော်တွေသေရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့ဘာနာဝန်ကိုရွတ်ဆောင်နိုင်ကြပါစေဒါရအောင်မြတ်ဝေပြီးတော့တရားသိမ်းတော့မယ် လိုက်စီကယနေ့ဖို့၌ကျွန်ုပ်တို့ဘွားများအာထုအပ်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောခြင်းဓမ္မဒေသနာကုသိုလ် သဝနာကုသိုလ်အစရှိသောဒီကောင်းမှုပေါင်း၏အဖို့ဘာကကိုအမိယပါဆရာသမားတို့အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏ဤရရ၌ရောက်ရှိနေသော လူပရိသနတ်ပရိသအပေါင်းတို့ဟာညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောသတ္တဝါအပေါင်းတို့ဟာညပေးဝေပါကုန်၏ညပေးဝေပါကုန်၏အမိယဖာဆရာသမား စရှိသောအလုံးစုံသောအတ္တဝါပေါင်းတို့သည်အမြရာကြ၏ကိုယ်စိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်း yeah, yeah.